သတိပဋ္ဌာန်တရား၄ပါးနဲ့လိုက်အာနာပါနတတိကိုယူရကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်တသတိပဋ္ဌာန်သူသဘောနဲ့သူသွားလိမ့်မယ်လောက်မယူနဲ့အဲမပြင်ဖို့ခန္ဓာကိုယ်ကြီးလည်းငြိမ်သက်စာကာအိန္ဒြေလုံဖို့ရရင်လည်းမကုန်းနဲ့နာရင်လည်းမပြင်းနဲ့တထိုင်နဲ့အပယ်လေးပါလွတ်အောင်စိတ်ကလေးကိုပြင်မလို့အသေးတက်ဖို့ဟာကိုအဲ ကနဦးစိတ်ကလေးဟာအာနာပါနတတိကိုယူပါအစ္ဆတသဏ္ဍာန်ကတိုးတဲ့သဘောလေးဗဟိတကတိုးဝင်တဲ့သဘောလေးဘာကိုသိရမှာလဲတွန်းတယ်ကန်တယ်တွန်းတယ်ကန်တယ်ဒီစိတ်ကလေးပဲသိဒါလေးပဲသိတာတွန်းတာလေးကိုသိလိုက်ကန်တာလေးကိုသိလိုက်ဒကမာကြီးတွေကိုစိတ်ကလေးကိုပြင်ញင်လို့ဒကာကြီးတွေကိုစိတ်ကလေးတွေကိုပြင်ញင်လို့သေဃာကြီးကိုစိတ်ကလေးထားတတ်ဖို့ ဒီယုံနဲ့ဒီနာဖြစ်လာရင်တော့သေတော့သေရမှာဒီကနေ့သေမလားနှစ်ဖန်သေမလားသဘက်သေမလားဒီလသေမလားရှေ့လသေမလားဒီနှစ်သေမလားရှေ့နှစ်သေမလားမသိဘူးသေတော့သေရမှာပဲဒီယုံနဲ့ဒီနာဖြစ်လာတာကအသေးတောင်းလာသေမလို့တောင်းလာတဲ့ခန္ဓာကြီးအဲ့တော့သေပင်သေညာတော်လဲအသိလေးနဲ့သေရရင်အမျက်ဆုံးတရားရအသိမရှိဘဲနဲ့ငါနဲ့သေရင်ငါခံရရမယ်ငါမရှိတဲ့တရားကိုရှိတယ်လို့ထင်လိုက်လို့ရှိရင် ဝေဒနာပြတဏှာကုသွားပြီဆိုရင်ကိုကျိုးနေကြအဲ့ဒါကြောင့်မလို့အသေးတက်ဖို့ဟာကိုအရေးကြီးပါတယ်ကနဦးစိတ်ကလေးဟာမျက်စိမှိတ်လိုက်ပါအာနာပါနတတိကိုစိတ်ကလေးတည်ငြိမ်အောင်ယူမှာအစ္ဆတသဏ္ဍာန်ကတွန်းတဲ့သဘောလေးကိုသိပါမသိဘဲနဲ့မထွက်နဲ့ဗဟိတကတွန်းဝင်လာတဲ့သဘောလေးမသိဘဲနဲ့တွန်းဝင်တယ်လို့မသိဘဲနဲ့မဝင်စီနဲ့တွန်းထွက်တဲ့သဘောလေးကိုသိလိုက် တိုးဝင်လာတဲ့သဘောလေးကိုသိလိုက်သဘောတရားလေးကိုတိုးတွန်းတဲ့သဘောလေးသိလိုက်ပါကံလာတဲ့သဘောလေးသိလိုက်ပါတွန်းသဘောကံသဘောသဘောတရားလေးကိုသိသိပါအဲ့ဒီလိုသိစိတ်ကလေးငြိမ့်လာလိမ့်ဘာမှမစင်စားနဲ့အတိတ်ကိုလည်းမတွေးနဲ့မရောက်သေးသောအနာဂတ်စိတ်ကိုလည်းမမျှော်နဲ့ပြစ်စုံပါတွန်းနေကံနေပဲနှာသီးဝတကားကနေပြီးတော့ တောနဲ့ကံနဲ့တောနဲ့ကံနဲ့ဒါတွေတစ်လုံးနဲ့သိတာများများပဲသိနေအဲဒါအာနာပါနတတိပဋိကံကိုယူတာပဋိကံယူနေတာစိတ်ကလေးငြိမ်အောင်အဲတောနာလေးသိလိုက်ပါကံနာလေးသိလိုက်ပါတောနဲ့သဘောလေးကံနဲ့သဘောလေးဒါလေးပဲသိဘာမှမသိနဲ့တွေးတော်ခြင်းကြံစာခြင်းလည်းမလုပ်နဲ့နောက်သူသဘောတိုက်သူလာလိမ့်မယ်ဘုရားကဟောထားတယ် သတိပဋ္ဌာန်တရား၄ပါးကလွဲလို့နိဗ္ဗာန်ရောက်ကြောင်းတရားမရှိဘူးလေအဲ့တော့ဘယ်လိုသတိပဋ္ဌာန်တရား၄ပါးလဲကနဦးဟာတွန်းတယ်ကန်တယ်လို့သိနေတဲ့နံတရားဟာအဲ့ဒီလိုသိနေတာကာယသတိပဋ္ဌာန်ပဲနောက်ကြတော့ဒကာဒကာကြီးတွေဒကမာကြီးတွေခန္ဓာတွေကပထဝီအာဘောတေဇောဝါရောလို့ဘုရားဟောတာပထဝီရဲ့မွေအာဘောရဲ့မွေ တေဇောရဲ့မွေဝါရောရဲ့မွေဓာတ်ကြီးလေးပါမွေကြီးလေးစက်ကြိုက်ပြီးသေးရလိမ့်အဲ့တော့ပထဝီမွေကြိုက်လာပြီဆိုလို့ရှိရင်ပေါ်လာပဲသတ်မဲ့ဥစ္စာပေါ်လာလိမ့်ပထဝီမွေခန္ဓာတွေကပေါ်လာပြီတဲ့တင်လာတင်တဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေကြက်တယ်လာတဲ့ဝေဒနာတွေအဘောမွေကကြက်လာတယ် အာဘောဓာတ်ဆိုတာကြက်တယ်တေဇောဓာတ်ဆိုတာပူတယ်အေးတယ်ဝါယောဓာတ်ဆိုတာကတွန်းတယ်ကန်းတယ်လှုပ်ရှားတယ်ညင်ဝစ်ထောက်ခံတာအဲ့ဒီဝေဒနာတွေပေါ်လာတယ်နာသီဝတကားကတွန်းတယ်ကန်းတယ်ဆိုတဲ့သိသိနေတဲ့နန္တရားတော်ကြမနေနိုင်တော့သူ့ဟာသူပြောင်းသွားတယ်ကိုကမလုပ်ရပါဘူးကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန် စိတ်တသတိပဋ္ဌာန်နဲ့စိတ်တသတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ဖူးတဲ့ပုဂ္ဂိုလ်ဟာအပယ်လေးပါးကိုဘယ်တော့မှမကြောက်ဘူးသေလဲသေတတ်ပါတယ်အဲ့ဒီတော့ကြိုးစားပြီးတော့ပြင်လဲမပြင်ပါနဲ့ဝေဒနာတစ်ခုဖြစ်လာလို့ရှိရဲ့ပြင်းပြင်းလေးရှူသွားအဲမရှူဘဲနဲ့ဒီတိုင်းသိုံလေးသိသေးပြီဆိုဝေဒနာတနာခုပြီးတော့ဝေဒနာကိုတော်ခြင်းနဲ့စိတ်ကြီးဖြစ်ပေါ်လာမယ်ပြင်ရင်နဲ့စိတ်ကြီးဖြစ်လာမယ်ဒီလိုမဖြစ်ရအောင်ဝေဒနာပေါ်လာလို့ရှိရင် တင်းနဲ့ဝေဒနာပေါ်လာလို့ရှိရင်နာသီဝတကားကတွန်းနဲ့ကန်တယ်လို့ပဋိကံယူပြီးတော့နေတဲ့သိနေတဲ့နာဟာဝေဒနာပေါ်လာတဲ့အချိန်ကအောက်ကကြာကြာထိုင်မှများတော့တက်ကြီးလေးပါဝေဒနာတွေပေါ်လာတယ်ပေါ်လာတဲ့အချိန်ကတင်းနာပေါ်လာတော့အဲ့ဒီတင်းတဲ့သဘောတရားလေးကိုဘယ်လိုသိရမလဲတင်းတယ်လို့များသွားမသိလိုက်တင်းတယ်လို့မသိနဲ့ရုပ်ကိုသိရမှာကတစ်မျိုးပေါ်လာတာကဘာပေါ်လာတယ်လဲတဲ့ဝေဒနာပေါ်လာတယ် တင်းနဲ့ဝေဒနာပေါ်လာတယ်တင်းတယ်လို့ရွာသွားမသိနဲ့တင်းတယ်လို့မသိနဲ့အော်ဝေဒနာကိုဒါသိလိုက်တင်းတယ်လို့ပေါ်လာရင်တင်းတယ်ဆိုတာပြဉ္ညာပါလားတင်းတာမရှိတဲ့တရားပဲရှိတဲ့တရားကဝေဒနာသာရှိပါလားဩဝေဒနဲ့ခန္ဓာပဲဝေဒနာဤအစနဲ့အလယ်နဲ့အဆုံးနဲ့ပြင်းပြင်းလေးရှူပြီးတော့အဲ့ဒီဝေဒနာအစအလယ်အဆုံးကိုသဘောလေးဆောင်းလိုက်လိုက်သဘောလေးကိုတင်းတယ်လို့ပေါ်လာရင်တင်းတယ်လို့မသိနဲ့ဝေဒနာသာသိလိုက် ။အော်ဒါဝေဒနဲ့ခန္ဓာပဲမြင်းနေတာကယူပက်ခန္ဓာအတုပအယုစုကြီးပဲဒီပေါ်ဥသိနေတာကပေါ်လာတာကဝေဒနဲ့ခန္ဓာတင်းတယ်လို့သိညာသွားမပေးနဲ့တောက်နေပေါ်လာရင်တောက်တယ်လို့သိညာမပေးနဲ့ထုံနာပေါ်လာရင်ထုံတယ်လို့သိညာမပေးနဲ့အောင့်နာပေါ်လာရင်အောင့်တယ်လို့သိညာမပေးနဲ့ကြိုက်တာပေါ်လာရင်ကြိုက်တယ်လို့သိညာမပေးနဲ့ဘာပဲပေါ်ပေါ်အော်ဝေဒနဲ့ခန္ဓာပဲဝေဒနာသာရှိပါလား တင်းနေတောက်နေထုံနေဆိုတာစိတ်တသင်္ခါရတွေဖြစ်ပြက်နေတဲ့စိတ်တွေပဲမရှိတဲ့စိတ်တွေပဲရှိတဲ့တရားကပြစ္ဆုတ်ပါမြင်တဲ့သဘောကယူပက်ခန္ဓာအတုပတရားကြီးပဲဒီပေါ်ဥသိနေတာကဝေဒနာဝေဒနာဖြစ်လာမှတင်ညာကတင်းနေတောက်နေထုံနေဆိုတဲ့တင်ညာပေးပါလားရှိတာကတော့ဘာလဲတဲ့တင်ညာမပေးပါနဲ့ဝေဒနာပဲဝေဒနာခန္ဓာပဲ ဝေဒနာသာရှိပါလားဝေဒနာတစ်လုံးနဲ့သိပြီးတော့အဲ့ဒီဝေဒနာကိုအစနဲ့အလယ်နဲ့အဆုံးနဲ့အတိလေးဆုံးအောင်လိုက်လိုက်ပါတထိုင်နဲ့လည်းအပယ်လွတ်ပါတယ်သေတဲ့အခါကြတော့လေ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 အတုပတရားကြီးအယုစုကြီးဒီပေါ်ဥသိနေတာကဓာတ်ကြီးလေးပါပေါ်လာတော့ရုပ်ရုပ်ချင်းတက်ကြလိုက်တာဖသဝေဒနာဖြစ်လာဝေဒနာခန္ဓာဖြစ်လာအဲ့ဒီဝေဒနာခန္ဓာဖြစ်လာတော့ဝေဒနာသာသိတင်းနဲ့တောက်နဲ့ထုံနဲ့လို့များသွားမသိနဲ့အကျိုးတရားကြီးအပယ်လေးပါကြာရောက်မဲ့တရားကြီးအဲ့ဒီဟာခလေးလေးလည်းသိလူကြီးလည်းသိတင်းနဲ့တောက်နဲ့ထုံနဲ့ဆိုတာခလေးလေးလည်းသိတယ်လူကြီးလည်းသိတယ်အဲလူတိုင်းလူတိုင်းသိတယ်အဲ့ဒီအဲ့ဒီလူတိုင်းလူတိုင်းသိတာကဘာအသိလဲမိစ္ဆာအသိ အဲ့ဒီမိစ္ဆာအတိအဝိဇ္ဇာအတိကိုမသိဘဲနဲ့ဝိဇ္ဇာပညာအတိကိုသိဖို့ဝေဒနာတင်ညာလွတ်ပြီးဝေဒနာပညာဖြစ်အောင်သိပါ ပြစ္ဆုတ်ပါတင်းနာပေါ်လာလို့ရှင်အော်ဒါဝေဒနဲ့ခန္ဓာပဲလို့ဒါသိမြင်တာကယူပက်ခန္ဓာဒီပေါ်ဥသိနေတာကဝေဒနဲ့ခန္ဓာဝေဒနာပါလားဆိုပြီးဝေဒနာဤသဘောတရားလေးကိုသိပြီးတော့အစနဲ့အလယ်နဲ့အဆုံးနဲ့အဆုံးလေးလိုက်လိုက်ဆုံးတဲ့သဘောလေးသိလိုက်မယ်အဲ့ဒီဝေဒနာကုံဆုံးသွားတော့စိတ်ကလေးကတင်းငြိမ်ပြီးအေးဓာတ်ကလေးခံစားလိုက် စိတ်တသတိပဋ္ဌာန်ရောက်သွားပြီအဲ့ဒီစိတ်တသတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ဖို့တဲ့ပုံကောအော်ငါတည်လို့ရှိရင်ဒီလိုပဲဒီရုပ်ဝေဒနာဖြစ်လာမှာပဲဒီလိုပဲငါတည်တင်းနဲ့တောင့်နဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့မသိပဲနဲ့ဝေဒနာပေါ်လာလို့ရှိရင်ဝေဒနဲ့ခန္ဓာဝေဒနာသိပြီးတော့အစနဲ့အလင်းနဲ့အဆုံးနဲ့ဒီဝေဒနာတစ်လုံးနဲ့သိပြီးငါအစအရင်အဆုံးသိရမှာပါလားလို့ဒီဒုက္ခဟာ ဖုံးသွားလို့ရှိရင်စိတ်ကလေးကတည်ငြိမ်ပြီးတော့ငါခဏသေကြည့်တာပါလားလို့သိလိမ့်အဲ့ဒီတော့သဘောပေါက်ပါလိမ့်မယ်အဲ့ဒီတော့ဝေဒနာတစ်ခုဖြစ်လာလို့ရှိရင်လည်းအဲမပြင်လိုက်ပါနဲ့တထိုင်နဲ့အပယ်လေးပါလွတ်အောင်လို့စိတ်ကလေးတွေတင်ပြီးတော့ပြင်ပေးနေတာအဲ့တော့ဘုရားကဟောထားတယ်တင်းနာပေါ်လာလို့ရှိရင်တင်းနာကိုဝေဒနာသာသိလိုက်တင်းတယ်လို့သင်ညာမပေးနဲ့တောင်းလာရင်တောင်းတယ်တောင်းတယ်လို့များသင်ညာမပေးနဲ့ အဲဖြစ်တယ်ပြက်တယ်လို့လည်းသင်ညာမပေးနဲ့တခုတည်းတည်တလုံးနဲ့တည်ဝေဒနာသင်ညာလွတ်ပြီးဝေဒနာပညာဖြစ်အောင်အဲချက်နဲ့သွားမယ်ချက်နဲ့ချက်နဲ့ချက်နဲ့ဘာကြောင့်လဲတဲ့ဝေဒနာကိုဥပါဒံလွတ်သွားအောင်ဥပါဒံနဲ့ခန္ဓာချုပ်သွားအောင်ဝိဇ္ဇာခန္ဓာကြအောင်အဝိဇ္ဇာခန္ဓာ၅ပါးချုပ်သွားအောင်အဲဘာကြောင့်လဲတဲ့အရိယသူတော်ကောင်းများသောတာပန်သောတာပတ္တိမကဘာနဲ့သတ်လိုက်တလဲတဲ့အဲ ပြစ္ဆုတ်ပံတင်းနေတောက်နေထုံနေကျင်းနေအောက်နေဆိုတဲ့စိတ်တသင်္ခါရတွေဖြစ်နေတဲ့ဥစ္စာဘာသွားသိလိုက်တဲ့ဝေဒနာခန္ဓာဝေဒနာတစ်လုံးနဲ့သိတာအဲ့ဒါမက်စိတ်ပဲအဲ့တော့တစ်လုံးနဲ့အသိခိုင်းတာတင်းတယ်လို့ဆိုရင်တင်းတာချင်းများသွားမရှုလိုက်နဲ့အဲ့ဒါကခလေးလေးလည်းသိတယ်လူကြီးလည်းသိတယ်ပူရင်ခလေးလေးလည်းသိတယ်လူကြီးလည်းသိတယ်ခွေးတွေလည်းမိနဲ့ရှုလိုက်ရင်ပူတယ်ပြေးတာပဲမပြောတတ်လို့စကားအဲဝေဒနာသိတာမဟုတ်ဘူး တကယ်ရှိတဲ့တရားဝေဒနာခန္ဓာကိုသိတာမဟုတ်ဘူးခလေးလေးလည်းသိတယ်တင်တာလည်းခလေးလေးလည်းသိတယ်တောက်တာလည်းခလေးလေးလည်းသိတယ်ထုံတာလည်းခလေးလည်းသိတယ်ပူတာလည်းသိတယ်အေးတာလည်းသိတယ်လှုပ်တာလည်းသိတယ်ကြက်တာလည်းသိတယ်ပူတာလည်းသိတယ်အဲငြိမ့်နေတာလည်းသိတယ်ဒါခလေးလေးလည်းသိတယ်လူကြီးလည်းသိတယ်ဒီအစီမျိုးသိရမယ်တရားတွေမဟုတ်ဘူးဘယ်အသိသိရမလဲတဲ့ရှိတဲ့တရားကပြစ္ဆုတ်ပါမြင်တာကဘာလဲယူပက်ခန္ဓာအတုပါတရားကြီးအယုစုကြီး ဓာတ်ကြီးကအပြာကတာရုပ်ကြီးဒီပေါ်ဥသိနေတာကဓာတ်ကြီးလေးပါရုပ်ဝေဒနာတွေဝေဒနာတွေဖြစ်လာမှသင်ညာကပေးတာဝေဒနာဖြစ်လာတော့ဝေဒနဲ့ခန္ဓာကိုသာသိဩဒါဝေဒနဲ့ခန္ဓာဆိုတာခန္ဓာတွေကပေါ်လာတာဝေဒနဲ့ခန္ဓာပါလားဝေဒနာသာရှိပါလားတင်းနဲ့တောက်နဲ့ထုံနဲ့ဆိုတာကစိတ်ဓာတ်သင်္ခါရတွေပဲစေတသိက်တွေပါလားအဲ့တော့နာဖြစ်ပြချုပ်သွားအောင်စိတ်ဓာတ်သင်္ခါရချုပ်သွားအောင်ဝေဒနာတဏမကူအောင် ဝေဒနာတင်တဏှာလွတ်နေအောင်ဥပါဒခန္ဓာ၅ပါးချုပ်နေအောင်ဝေဒနာပေါ်လာလို့တင်းတာတောက်တာထုံတာမသိပဲနဲ့တင်းတာကိုဝေဒနာသာတစ်လုံးနဲ့သိလိုက်အဲ့ဒီလိုသိလိုက်ပြီဆိုလို့ရှိရင်ဓမ္မကြီးတွေအသေးတက်ပြီသေချိုးလက်နတ်တယ်ရှင်ချိုးလက်နတ်တယ်နာတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်ဆိုလို့ရှိရင်လေးဘက်ထောက်ပြီးတော့မိုးကြောခိုင်းတော့ရေထဲလည်းဖင်လျှော့ဆင်းတော့ငရဲဒီလည်းခံရောအဲဒီလိုသေမှာဆိုလို့ စိတ်ကလေးတွေငွေကုန်ကြီးကြခံပြီးပင့်တဲ့ပုဂ္ဂိုလ်ကလာပင့်လို့ဥပဇင်းတို့ကနေပြီးအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးတွေပြောင်းပေးတာလုံရင်လုံကြမလုံလို့ရှိရင်ကိုလန့်ကိုသွားအောင်ပဲလူသေးလို့လူမဖြစ်ဘူးအဲ့ဒါကြောင့်မလို့စိတ်ကလေးတွေပြန်ပေးတာမနေ့ကတော့အဲညစ်နဲ့တော့ပြန်သွားလို့ဒီနေ့တော့ကဲသဘောလေးကိုတင်ပြပြီးတော့အလုတ်တရားပေးတယ်အဲ့တော့အလုတ်တရားကြမှာအသာပါအသေးတတ်မယ်အဲ့တော့ စားကြည့်မှသိလိမ့်မယ်ဒုက္ခအမှန်မြင်လို့ရှိရင်ဒုက္ခတွေ့လိမ့်မယ်ဘုရားကဟောထားတဲ့သတိပဋ္ဌာန်တရား၄ပါးရှိကာယသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်စိတ်ဓာတ်သတိပဋ္ဌာန်ဓမ္မာသတိပဋ္ဌာန်နဲ့ကနဥစိတ်ကလေးဟာနာဒီဝါတကားကနေပြီးတော့တွန်းတဲ့သဘောလေးသိလိုက်တယ်ကာနဲ့သဘောလေးသိလိုက်တယ်တွန်းနာလေးသိလိုက်တယ်ကာနာလေးသိလိုက်တာကနံကလေးအပြင်မဲ့မထွက်အောင်လို့စိတ်ကလေးငြိမ်အောင်လို့ပဋိက္ခာယူလိုက်တာ အသေးတတ်ဖို့ဟာကိုဒီနံလေးကိုလွတ်ပြီးတော့တခါတည်းကိုထားလိုက်တဲ့ဥစ္စာမြင်လိုက်တဲ့ဥစ္စာထွက်လာထွက်သွားရသွားတော်ရောက်တောင်ရောက်ဘကိုးရောက်တရင်ရောက်အဲအကုန်ရောက်နေတဲ့စိတ်စိတ်ရိုက်စိတ်ရုပ်မာကိုအဲ့ဒီအာနာပါနသတိနဲ့ယူပြီးတော့သတိဖားလိုက်တာနံလေးငြိမ်သွားအောင်လို့နောက်ကြတော့ဒီနံလေးထွက်ပြေထွက်မပြေနိုင်အောင်ဝေဒနာနဲ့ဖားယူတယ်မပြေနိုင်ဘူးနံဝင့်ရော ဝေဒနာတတိဝေဒနာနုပဒနာဖြစ်အောင်လို့တခါတည်းဝေဒနာပေါ်တဲ့စိတ်ကလေးတည်ငြိမ်အောင်လို့တခါတည်းအစနဲ့အလယ်နဲ့အဆုံးနဲ့ဆုံးအောင်လိုက်ကြည့်ခိုင်းတာတထိုင်နဲ့အပေလေးပါတော့အောင်လို့ဒီဝေဒနာမှတိုက်ထားတဲ့ပုံကိုမဟုတ်လို့ရှိရင်တက်တော့တက်တာလေးနဲ့နေမဲ့ပုံကိုဆိုလို့ရှိရင်သေဂာနိစေစေကြရင်နားလိုက်တာကိုက်လိုက်တာခွေးဖြစ်မဲ့လူရယ်ဝက်ဖြစ်မဲ့လူရယ်ရေတဲ့ကရှက်တို့ဘလုံတို့ဖြစ်မဲ့ဟာတွေကသော160လူသေးလို့လူမဖြစ်ဘူးအဲ့ဒါကြီးဖြစ်ပါပဲ နာတာကြီးသိတာကြိုက်တာကြီးသိတာထုံတာကြီးသိတာပူတာကြီးသိတာခလေးလေးလည်းသိတယ်ခွေးလည်းသိတယ်ဝက်လည်းသိတယ်ပူတာကြိုက်တာထုံတာတွေမပြောတတ်လို့အဲဒီအစီမျိုးမဟုတ်ဘူးအဲသိရမှာကဘာလဲတဲ့ဝိဝိစာပညာမြင်ပညာသိရမယ်ဘုရားကဟောထားတယ်အမြင်သိအမြင်မှန်သိရမယ်တဲ့ခန္ဓာ၅ပါးဟာဘာရှိမြင်နေတာကယူပက်ခန္ဓာအသုဘတရားကြီးအယုစုကြီးမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ဘူး မြင်နေတာဒါကြပုတ်ရမယ်တရားဒီပေါ်မှာဝေဒနာရဲ့သင်ညာရဲ့သင်္ခါရရဲ့ဝိညာဏရဲ့နာခန္ဓာလေးပါဥသိနေသေးလို့ဒါကြမပုတ်သေးတာဝေဒနာလည်းမရှိဘူးသင်ညာလည်းမရှိဘူးသင်္ခါရလည်းမရှိဘူးဝိညာဏခံစားမှုနာလည်းမရှိတော့ဘူးဆိုရင်သုံးရက်လောက်ကြာပြီဆိုမဲပုတ်ပြီးသွေးပုတ်ပြေပုတ်တွေကြာပြီးတော့အဲမီးရှို့ရတော့မယ်ခေါင်းနဲ့ထည့်ရတော့မယ်တရားကြီးကိုငါးပြားတောင်ပေးဝယ်မဲ့လူမရှိဘူးပုတ်ရမယ်တရားကြီး အတုပတရားကြီးအယုံစုကြီးဒီပေါ်ဥသိနေတာကဝေဒနဲ့ခန္ဓာရဲ့သင်ညာရဲ့သင်္ခါရရဲ့ဝိညာဏရဲ့နာခန္ဓာလေးပါဥသိနေတယ်အဲ့ဒီတော့ဒီညုပက်ခန္ဓာယုတ်တရားကြီးပေါ်ဥသိနေတာကဝေဒနဲ့ခန္ဓာဝေဒနဲ့ခန္ဓာတော့မသိရဘူးခန္ဓာ၅ပါးကိုဖခင်ကမြင်အောင်ကြည့်ခိုင်းတာခန္ဓာ၅ပါးတော့မသိရဘူးဘာသွားသိလဲတဲ့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့ညောင်းနဲ့နားနဲ့ကြိုက်တယ်နားတယ်ဒါသွားသိတော့လေးဘက်တောက်ပြီးတော့ရှတ်တို့ဘလုတ်တို့အဲ ငမန်းတို့ငဆင်တို့ဖြစ်ကြတော့ပင်လေကြီးကလည်းနေတယ်အဲအဲ့ဒါကြောင့်မလို့အသေးတက်ဖို့ဟာကမတွေလာပြီးတော့အသိပေးတာအဲစိတ်ကလေးတွေပြောင်းပေးတာတင်းနာပေါ်လာလို့ရှိရင်တင်းတယ်လို့များမသိနဲ့ဩဒါကြက်ပြင်းနေတာကယူပက်ခန္ဓာကြီးပဲပေါင်မဲ့ချီရဲလို့မသိနဲ့မြင်းနေတာကယူပက်ခန္ဓာဒီပေါ်ဥသိနေတာကဝေဒနာဝေဒနဲ့ခန္ဓာဝေဒနဲ့ခန္ဓာဖြစ်လာမှတင်းတယ်လို့တင်ညာပေးတာကတင်ညက်ခန္ဓာ တင်းတယ်လို့တင်ညာပေးလိုက်မှတင်းတာကြီးဆွဲလမ်းပြီးတော့အယူမှဒိဋ္ဌိကြီးဖြစ်ပြီးတော့ဒိဋ္ဌိတဏှာယာကဖြစ်ပြီးတော့အပယ်လေးပါးဒီစိတ်ကသင်္ခါတင်ညာကလိန်လိုက်လို့တင်ညာဝိပါဒတာကလိန်လိုက်လို့သင်္ခါရပြုတ်ပြင်ပေးလိုက်လို့အပယ်လေးပါးငါစောက်ထိုးဆင်းရပါလားဟောဒါသိရောအဲ့တော့ဒကာဒကမာမြတ်တင်ညာမပေးနဲ့ဝေဒနာတစ်ခုဖြစ်လာလို့ရှိရင်တင်းနာပေါ်လာလို့ရှိရင် အော်ဒီဟာမြင်နေတာကဒီဟာကြီးကခန္ဓာကြီးအောင်ယူပက်ခန္ဓာအတုပတရားကြီးပဲ ဒီပေါ်ဥသိနေတာကဝေဒနဲ့ခန္ဓာပဲဝေဒနဲ့ခန္ဓာဝေဒနာသာရှိအဲ့ဒီဝေဒနာဤသိပြီးတော့ဝေဒနာဤအစဝေဒနာဤအလဲဝေဒနာဤအဆုံးသဘောလေးဆုံးအောင်တခါတည်းနဲ့လိုက်လိုက်အဲကနဦးစိတ်ကလေးကအာနာပါနာတတိဟောတောနာလေးသည်ကာနာလေးသိနေတာကာယသတိပဋ္ဌာန်ကြာကြာထိုင်ပါများလာတော့အခုတရားဓမ္မများကြာကြာထိုင်လာတဲ့အချိန်ခါဝေဒနာဖြစ်လာလိမ့်မယ်တင်းတဲ့ဝေဒနာတွေပေါ်လာလိမ့်မယ် တောင့်တဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေသင်္ကတနဲ့အသင်္ကတဒကာမကြီးတွေဒကာကြီးတွေသဘောပေါက်အောင်လို့ဘာလာလို့ခွဲပြမယ်အဲတင်းတဲ့ဝေဒနာတွေတောင့်တဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေကျင်းတဲ့ဝေဒနာတွေအောင့်လာတဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေကြက်လာတဲ့ဝေဒနာတွေယိုးကြလာတဲ့ဝေဒနာတွေပူလာတဲ့ဝေဒနာတွေအေးလာတဲ့ဝေဒနာတွေ လှုပ်လာတဲ့ဝေဒနာတွေတောနဲ့ဝေဒနာတွေအောင်လာတဲ့ဝေဒနာတွေသင်္ခါရနဲ့သင်္ကတဓာတ်နဲ့အသင်္ကတဓာတ်စိတ်ကလေးကိုခွဲပြခြင်းလို့သဘောပေါက်လွယ်အောင်လို့သင်္ကတကဘာလဲတဲ့ဝေဒနာကတော့တင်းတာလဲဝေဒနာတောက်တာလဲဝေဒနာထုံတာလဲဝေဒနာအောင့်တာလဲဝေဒနာကြက်တာလဲဝေဒနာပူတာလဲဝေဒနာအဲဝေဒနာကိုသာသိရမယ်ဝေဒနာခန္ဓာတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ဆိုတာအဲ့ဒါစိတ်တသင်္ခါရ အဲ့ဒီစိတ်တသင်္ခါရတင်းနဲ့တောက်နဲ့ထုံနဲ့ချင်းနဲ့မသိဘဲနဲ့ဝေဒနာတစ်လုံးနဲ့သိရင်စိတ်တသင်္ခါရချုပ်ပြီးဝေဒနာတွေရနေပြီဝေဒနာတဏမကုတော့ဘူးဝေဒနာမှာဥပါဒခန္ဓာ၅ပါးမဖြစ်တော့ဘူးအဲ့ဒါပြိဿသမုပ္ပါရက်နေတဲ့စိတ်ဝေဒနာကိုဥပါဒခန္ဓာလွတ်တဲ့စိတ်ဝေဒနာကိုတော့ဝေဒနာမှမသိဘူးမရှိတဲ့တရားတွေသွားပြီးတော့တခါတည်းတင်လိုက်တာတောင်းလိုက်တာညောင်းလိုက်တာကက်လိုက်တာအဲသက်တော့သက်သာလေးတော့နေတော့သေတော့လေးပဲထောက်ပြီးတော့တခါတည်းရှတ်တို့ဘလုတ်တို့ခရုတို့ဖြစ်ကြပြီးတော့အဲဝေဒနာဝေဒနာမှမသိပဲ အဲသိတာကဘာလဲတင်းနဲ့တောက်နဲ့ထုံနဲ့ချင်းနဲ့ညောင်းလိုက်တာခြေစလုံးပဲပေါင်ပဲကိုပဲလို့ဒီလိုသိတာဒီအသိမျိုးကတော့မိစ္ဆာအသိခေါ်တယ်အဝိဇ္ဇာအသိခေါ်တယ်ပညာအသိခေါ်တယ်ဒီအသိဒီအမြင်မျိုးကလူကတိသသိမ့်စိလူတယောက်မှဖြစ်ဝေဒနာသတ်ရင်သေရင်ဒီဝေဒနာလာလိမ့်ဒီဝေဒနာကိုဝေဒနာမှသိရင်သိဝေဒနာခန္ဓာကိုသိရင်သိ ဝေဒနဲ့ခန္ဓာမှမသိလို့ရှင်တင်းလိုက်တာတောင်းလိုက်တာငါကိုကြီးကပူလိုက်တာငါကိုကဖောလိုက်တာငါရင်တွေကကြက်လိုက်တာတို့ဘေးတကသုံးဖို့ဘယ်ပြန်နှပြန်လှသိရင်ဒီစိတ်နဲ့သိရင်သွားရောအပယ်လေးပါပဲဘာကြောင့်လဲတဲ့ဝေဒနာသမာဓိမှမရှိပဲဝေဒနာတင်ညာမရှိဝေဒနာတင်ညာကြီးဝေဒနာတင်ညာလို့ပြီးဝေဒနာပညာစောလောဆရာတော်ဘုရားကြီးပြောတယ်လို့ပေါ့ဝေဒနာတင်ညာဝေဒနာပညာဝေဒနာတင်ညာကဘယ်ဟာလဲဝေဒနာတင်ညာက တင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာကိုင်းလိုက်တာပူလိုက်တာအေးလိုက်တာလှုပ်လိုက်တာရွလိုက်တာယာလိုက်တာညောင်းလိုက်တာဆိုတာအဲ့ဒါဝေဒနာတင်ညာဝေဒနာတင်ညာလွတ်ပြီးတော့ဝေဒနာပညာကပါလဲဝေဒနာတင်ညာလွတ်တာကတင်းနဲ့တောက်နဲ့ထုံနဲ့ဆိုတဲ့စိတ်တွေချုပ်ပြီးတော့ဘယ်စိတ်ဖြစ်နေလဲဝေဒနာခန္ဓာဝေဒနာတလုံးနဲ့သိနေတာဝေဒနာပညာဝေဒနာသင်ညာလွတ်ပြီးတော့ဝေဒနာပညာဖြစ်ပြီးအဲ့ဒါပရိစ္ဆသမုပ္ပါအဲလွတ်မြောက်နေမက်ဆေ့ချရသွား အဲစိတ်တသင်္ခါရချုပ်သွားတယ်တလုံးနဲ့ပေးတာများများပေးတာမဟုတ်ဘူးချက်နဲ့ချက်နဲ့ပုတ်ပေးတာဒါတင်ညဖို့မှာအသေးတက်ဖို့ဟာကိုစိတ်ကလေးတွေအပင်ပန်းခံပြီးတော့နင်လားငါလားကိုအဲအတိပေးနေတာဒကာဒကမများအပင်ပန်းခံပြီးတော့ခန္ဓာကိုမငဲ့ကွက်ဖဲနဲ့ဒကာဒကမများအစင်းရဲ့အပင်ပန်းခံပြီးတော့တခါတည်းနင်လားငါလားပေးတာသရဝရိယတတိသမာဓိပညာပုံငါးပါးလက်ကင်ထားအဲ့တော့အရေးကြီးဆုံးကအချက်ကဒကာဒကမများအဲ ဖယားရှင်ကိုရောမြတ်ကြီးလည်းခန္ဓာ၅ပါးလှူပြီးပြီခန္ဓာ၅ပါးယုံနာတရားလှူပါ၏အယုတ်ကြည်ကြည်အကြီးခန်းကတထိုင်နဲ့နဲ့လှူပြီးပါပြီကမ္မထမ်းပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးလှူပြီးပါပြီအဲ့ဒီတော့ဒါနတွေလည်းအောင်အောင်သီလတွေလည်းရအောင်ဘာဝနာတွေလည်းရအောင်ဒါနအစသီလလည်းဘာဝနာအဆုံးနဲ့ပိုက်ဆံ၅ပြားမှမကုန်မဲနဲ့ဓမ္မဒါနဖြစ်ပေါ်ခန္ဓာမငဲ့ကွယ်ဖဲနဲ့လှူလိုက်တဲ့ဒါန အဲ့ဒီဒါနဟာခန္ဓာ၅ပါးကိုအယုတ်ကြည်ကြည်အယိခံလူသိရင်သိမသိတရားရတဲ့ဒီရုပ်ဝေဒနာအစအလေအဆုံးကိုငါအတိလေးဆုံးအောင်လိုက်ကြည့်မယ်ဆိုပြီးတော့ဓမ္မဒါနနဲ့ပြုတ်လိုက်တဲ့ဒါနခန္ဓာမငဲ့ကွက်တဲ့ဒါနအဲ့ဒီဒါနကနိဗ္ဗာန်သွားလိမ့်ဟဲ့ဒါနအစသီလအလေတဲ့အဲဝေဒနာသမာဓိရလာတော့ဝေဒနာပေါ်မှာစိတ်ကလေးတည်ငြိမ်ပြီးတဲ့ရုပ်ဝေဒနာပေါ်ရုပ်နာပေါ်မှာတည်ပြီးဆိုလို့ရှိရဲ့သီလလည်းလုံပြီးသားဖြစ်နေ ယုံနာတင်းနေပြီလောဘဒေါသမောဟဆိုတဲ့စိတ်တွေမရှိဘူးသီလလုံးနေဘာဝနာကဘယ်ဟာလဲတဲ့ပွားများတာမင်းတင်းနဲ့တောင်းနဲ့ထုံနဲ့ဆိုတာမရှိတဲ့တရားပါကွာရှိတာကမြင်နေတာကရုပ်ပဲခန္ဓာအတုပါအယူစုကြီးမိမလည်းမဟုတ်ယောက်ျားလည်းမဟုတ်အတုပါတရားကြီးဒီပေါ်ဥသိနေတာကဝေရณะခန္ဓာဝေရဏတွေဟာဝေရณะခန္ဓာတွေပဲဝေဒနာတစ်ခုဖြစ်လာမှသင်ညာကပူတယ်၊ကြိုက်တယ်၊ထုံတယ်ဆိုတာသင်ညာခန္ဓာ တင်ညက်ခန္ဓာကတင်ညာပေးမှဆွဲလန်းခြင်းသင်္ခါရကပြုပြင်ပေးလိုက်တာဝေဒနာကိုနာတယ်လို့တင်ညာပေးလိုက်တော့သင်္ခါရကပြုပြင်ပေးလိုက်တယ်ပြင်လိုက်တယ်လှုပ်လိုက်တယ်အဲ့ဒါတင်ညာပေးတာပြုပြင်ပေးလိုက်ပြီဟောဒုက္ခဝေဒနာမသိဘူးအစနဲ့အလယ်နဲ့အဆုံးနဲ့မသိဘူးအဲပြုပြင်ပေးလိုက်ပြီလေတင်ညာကလိန်လိုက်ပြီလေနာတယ်ကြိုက်တယ်ညောင်းတယ်လို့တင်ညာကပေးလိုက်တာသင်္ခါရကပြုပြင်ပေးလိုက်ပါရောဗျာပြုပြင်ပေးလိုက်တော့ဒုက္ခဝေဒနာကိုအရိယကဖုံးလိုက်ပါရောဗျာ ဒုက္ခသစ္စာမမြင်ဘူးဗျာအဲအသေးတတ်ဖို့ဟာလဲအစအလေအဆုံးကိုလည်းမလိုက်ဘူးဗျာအဲပြင်းနေတာနဲ့အချိန်ကုန်ရောဗျာဒိဋ္ဌိပြုတ်လို့လားတဲ့သေရင်ဘလူကစမလဲဒီဝေဒနာကစမယ်ဒီဝေဒနာကစရင်နာလိုက်တာလို့ငါတော့တောင်းမှပဲညောင်းလိုက်တာလို့ရမလားဗျာမရပါဘူးဒီဝေဒနာကဒင်းချမ်းလာလိမ့်ဒင်းချမ်းလာတော့သေခါကြီးဆဲဆဲကြတော့ငါတတ်လိုက်လိမ့်နာလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာငါတော့သိရတော့မှာပဲဆိုစိတ်သာချစိတ်သာချအဲ့ဒါဘယ်လဲအပေလေးပါအပေလေးပါ အဲ့ဒါကြောင့်မလို့အပယ်လေးပါကြာရောက်မဲ့အကုသိုလ်စိတ်တွေဖြစ်မှာဆိုလို့ကုသိုလ်စိတ်ကာမဝဆရကုသိုလ်စိတ်ကလေးဖြစ်အောင်ဟာဘယ်စိတ်လဲတဲ့တင်းတယ်လို့သိလိုက်လို့ရှင်အဝိဇ္ဇစိတ်ဥပါဒံခန္ဓာ၅ပါးဖြစ်တဲ့စိတ်ဥပါဒံဖြစ်တဲ့စိတ်ဝေရณะခန္ဓာဝေရဏကိုသိလိုက်လို့ရှင်ရင်ဝိဇ္ဇာစိတ်ဥပါဒံလွတ်နေတဲ့စိတ်ဝေဒနာတဏမကုတဲ့စိတ်စိတ်ဒီဘုရားကစိတ်ပဲဟောတယ်အဲ့တော့ဝေဒနာဝေဒနာမှသိပါ တင်းနဲ့တောင်းနဲ့ထုံတယ်လို့မသိပါဘူးအဲ့တော့အရေးကြီးဆုံးအချက်ကဘာလဲတဲ့ဒကာဒကမများသရာဝရိယတတိသမารိပညာဘုံ၅ပါးရှိသရာဆိုတဲ့ဥစ္စာငါဆရာခိုင်းတိုင်းလုပ်သရာဟာသိရင်လည်းသိရောငါတထိုင်နဲ့နဲ့အခုကအပင်မခံပြီးတော့အတိပေးပြီးတော့သရာနဲ့တင်ပြီးတော့ပေးနေတာအဲ့တော့ဒကာဒကမများကလည်းကျင့်တဲ့ပုံကိုယ်တွေကလည်းသရာရှိဖို့အရေးကြီးတယ်အပင်မခံပြီးတော့ဒီမဲ့စိတ်ကြီးပြင်ပေးနေတာ သရာဝရိယသတိသမာဓိပညာဘုံ၅ပါးရှိဘုံ၅ပါးဆိုတာဘယ်ဟာလဲတဲ့သရာဆိုတာဘယ်ဟာလဲတဲ့ငါဆရာခိုင်းနိုင်လို့ငါဖရတဲ့ခန္ဓာ၅ပါးလှူပြီးပြီကမ္မထပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးလှူပြီးပြီသေခြင်းလည်းသေရောအခုတထိုင်မှာရုပ်ဝေဒနာမကုံမချင်းအစနဲ့အလယ်နဲ့မဆုံးမချင်းငါမထတော့ဘူးဆိုတာအဲ့ဒါသရာပဲသေခြင်းလည်းသေရောဒီအချိန်ခါမှာတဏှတ်နဲ့ပြည့်လည်းငါမထဘူးကင်းကြိုက်လည်းငါမထဘူးသေခြင်းလည်းသေရောဆိုတာအဲ့ဒါသရာစိတ်ပဲ သေခြင်းလဲသေရောအယုတ်ချေချေအေးခန်းလူသေရင်သေမသေတရားရဆရာခိုင်းလိုက်လို့မယ်ဆိုတာအဲ့ဒါသရာစိတ်ပဲအဲ့ဒါသရာဝရိယတဲ့နံကလေးအပြင်ဘက်ထွက်မှာဆိုလို့နံလေးအပြင်ဘက်ထွက်မှာဆိုလို့တခါတည်းကိုတောင်တွေးအတိတ်ကိုလည်းတွေးလိုက်မယ်မရောက်သေးသောအနာဂတ်စိတ်ကိုလည်းမျှော်လိုက်နိုင်မယ်ပြည့်စုံပါတဲ့တဲ့လေးနေအောင်လို့ဝရိယနဲ့နံလေးကိုထိမ့်သိမ့်ဆောက်ရှောက်တယ်နံလေးအတိတ်အနာဂတ်တွေးလိုက်မယ်စိတ်ဖြစ်မှာဆိုလို့ဝရိယနဲ့မဲမတွေးနဲ့မတွေးနဲ့ဆိုတာနံလေးကိုထိမ့်သိမ့်ဆောက်ရှောက်တာအဲ့ဒါဝရိယစိတ် တတိတဲ့သရာယဝရိယယတတိယတတိဆိုတာဘယ်ဟာလဲတဲ့ဘယ်စိတ်လဲတဲ့အကုသိုလ်စိတ်ဖြစ်သွားမှာဆိုလို့ဝေဒနာတစ်ခုပေါ်လာတယ်တင်းတာပေါ်လာမယ်တင်းတယ်လို့သိလိုက်မှာဆိုလို့တောင်းတာပေါ်လာရင်တောင်းတယ်လို့သိလိုက်မှာဆိုလို့ကြိုက်တာပေါ်လာရင်ကြိုက်တယ်လို့သိလိုက်မှာဆိုလို့ထုံတာပေါ်လာရင်ထုံတယ်လို့သိလိုက်မှာဆိုလို့ကြက်တာပေါ်လာရင်ကြက်တယ်လို့သိလိုက်မှာဆိုလို့ပူတာပေါ်လာရင်ပူတယ်လို့သိလိုက်မှာဆိုလို့ယိုကြလာရင်ယိုကြလာတယ်လို့သိလိုက်မှာဆိုလို့ အေးဒါပေါ်ရင်အေးတယ်လို့သိလိုက်မှဆိုလို့အဲ့ဒီစိတ်ကိုအကုသိုလ်စိတ်ကိုအဲဝိပဿနာပညာမဲ့ပညာနဲ့နေပြီးတော့တခါတည်းအကုသိုလ်စိတ်ကနေပြီးကာမဝဇရကုသိုလ်စိတ်ကလေးကိုတင်လိုက်အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကိုဝေဒနာပေါ်တင်လိုက်တာအဲ့ဒါဘာလဲတတိတတိအဲသရာရဲ့ဝရိယရဲ့တတိရဲ့စာတဲ့ကဘုံ၅ပါးတော့မသိပါဘူးအကျင့်တွေကစိတ်တွေတော့အကုန်သိရအဲ့ဒါစာစိတ်ကိုတော့မသိဘူး အဲ့တော့သရာဆိုတာပဲစိတ်လဲစိတ်အလုပ်တယ်ဝိပဿနာတရားဆိုတာစိတ်အလုပ်အဲ့တော့သရာဆိုတာပဲစိတ်လဲအယုတ်ချီချီအေခါသိခြင်းနဲ့သိရောငါမမဟုတ်ပဲဝေဒနာငါလားမြင်တာကတော့ယူပက်ခန္ဓာအယုစုကြီးအပြာကတာယုတ်ကြီးဒီယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိဒီပေါ်ဥသိနေတာကဝေဒနာဝေဒနာခန္ဓာဖြစ်လာမှသင်ညာကပေးတယ်လိန်လိုက်တယ်သင်ညာသင်ညာဝိပါဒတာကလိန်လိုက်တယ်တင်းတာပါကွာတောက်တာပါကွာထုံတာပါကွာဆိုတာအဝိဇ္ဇာသင်ညာကလိန်လိုက် အဲ့တော့အဝိဇ္ဇာတင်ညာမပေးမဲနဲ့ဝိဇ္ဇာတင်ညာပေးပါပညာတမှန်မှပညာတမှန်မှပရမသဘောပေါက်တယ်ပညာတလွဲလိုက်လို့ရှိရင်တင်းနေတောင်းနေလို့တင်ညာအဝိဇ္ဇာတင်ညာပညာတမှားသွားပြီဆိုရင်အဝိဇ္ဇာတင်ညာလိမ်လိုက်ပြီဆိုအဝိဇ္ဇာအသိပဲသိဝိဇ္ဇာတင်ညာပေးလိုက်လို့ရှိရင်ဝိဇ္ဇာညာရတယ်အဲ့တော့ပညာတမှန်မှပရမပေါက်တယ်ပညာတလွဲသွားရင်ပရမပါလွဲအဲ့တော့ပညာတကဘာလဲတဲ့ဘုရားကဟောထားတာခန္ဓာ၅ပါး သရာဝရိယတတိသမာဓိပညာဘုံ၅ပါးရှိဘယ်လိုဘုံ၅ပါးလဲတဲ့တတိဆိုတာကအကုသိုလ်စိတ်ဖြစ်မှာဆိုလို့ဓာတ်ကြီးလေးပါပေါ်လာတယ်တင်းတဲ့ဝေဒနာဟာဒီပေါ်လာတယ်တင်းတယ်လို့မသိပဲနဲ့အော်မြင်တာကတော့ယူပဲခန္ဓာတတိနဲ့ပြောင်းနေတာအကုသိုလ်ကနေပြီးကုသိုလ်ကာမဝဆရကုသိုလ်စိတ်ကလေးကိုတင်ပေးတယ်အဲမပြုတ်ပြင်ပေးနဲ့တော့ဓမ္မကြီးတွေအဲသဘောလေးကိုဆုံးလိုက်ကြည့်ပါမပြုတ်ပြင်ပေးနဲ့နာလို့ပြုတ်ပြင်တာအဲ သေကာနိဆက်ဆက်ပြုတ်ပြင်လို့မရဘူးအဲတထိုင်နဲ့နဲ့အပယ်လေးပါလွတ်အောင်လို့အပင်မခံပြီးတော့ဒကာဓမ္မကြီးပြမပြင်းပါနဲ့မလှုပ်ပါနဲ့သဘောလေးကိုဝေဒနာတစ်ခုဖြစ်လာပြင်းပြင်းလေးရှူသွားရှူရမှလည်းမရှက်ပါနဲ့သေတော့ရှက်လို့ရှက်လို့ဖြစ်သေးလားနှက်တွေသွေးတွေနှက်တွေမိန်းတွေဘာတွေရွဲ့ရွဲ့ပြီးတော့ဆွဲစောက်ပြီး အော့အာပြီးသေရောအဲ့ဒါတော့ရှက်မရှက်ဘူးလားအဲတရားထိုင်တာရှက်ဖို့မလိုဘူးကြောက်ဖို့မလိုဘူးအဲအသေးကျင့်နေတာ နိဗ္ဗာန်ရဖို့မဟုတ်သေးဘူးတရားထိုင်တာကသောတာပန်ဖြစ်ဖို့မဟုတ်သေးဘူးသရဂံဖြစ်ဖို့မဟုတ်သေးဘူးအနာဂံဖြစ်ဖို့မဟုတ်သေးဘူးနိဗ္ဗာန်လိုချင်လို့မဟုတ်သေးဘူးအသေးကျင့်နေတာသေတတ်ဖို့ဟာကိုစိတ်ကလေးကိုအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကိုပြောင်းနေတာအကုသိုလ်နဲ့ကုသိုလ်ပြောင်းနေတဲ့စိတ်အဲသောတာပန်ဖြစ်ဖို့သရဂံဖြစ်ဖို့အနာဂံဖြစ်ဖို့ယဟန္တာဖြစ်ဖို့မဟုတ်ဘူးအဲအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့ပြောင်းတာအဲ့ဒါကြောင့်မလို့ဒကာဓမ္မတွေသရဝရိယတတိသမာဓိပညာဘုံ၅ပါးရှိတယ် ပုံနာလားရှိတယ်ဆိုတာသရာဆိုတာအယုတ်ကြည်ကြည်အေးခါခါသေခြင်းနဲ့သေရောငါဆရာခိုင်းလိုက်လို့ငါတော့သူမှားတဲ့အတိုင်းဟာဖြစ်ငါလှုပ်လည်းမလှုပ်ဘူးဒီတထိုင်မှာတော့ငါသီလာလည်းလုံသွားအောင်အဲသီလာလည်းလုံသွားအောင်သရာဝရိယတတိသမာဓိပညာဘုံ၅ပါးလည်းရအောင်သေခြင်းနဲ့သေရောသူသဘောငါဆုံးအောင်လိုက်ကြည့်မယ်ဆိုပြီးတော့ဝေဒနာတစ်ခုပြစ်လိုက်ပြင်းပြင်းလေးရှူသွားပြင်းပြင်းလေးရှူသွားပြီဆိုရင်ဒီဝေဒနာသမာဓိမှနိုင်တယ်အဲ အဲ့တော့ဝေဒနာနှာသီးပြားကိုတွန်းနေကန်နေသိနေရင်ဝေဒနာမသိဘူးဝေဒနာသိနေရင်နှာသီးပြားမသိဘူးအဲ့တော့ဘာနဲ့ခူလိုက်လဲဆိုဝေဒနာသိပြင်းထန်လာတော့နှာသီးပြားပြင်းပြင်းလေးရှူလိုက်တာအဲ့ဒီမှာချိန်လိုက်တာပဲဒီနာလေးကဘဲမှမပြင်းဘူးနှာသီးပြားသိလိုက်တာကဒုက္ခဝေဒနာသိလိုက်တာဒုက္ခဒုက္ခဝေဒနာဒုက္ခဝေဒနာခံစားတာဒါပဲရှိအဲဒုက္ခဒုက္ခဝေဒနာဆိုတာဓာတ်ကြီးလေးပါပေါ်လာတဲ့ဝေဒနာခံစားတာဒုက္ခဝေဒနာနာတိပြသွားပြီးသိလိုက်တာဒုက္ခဝေဒနာနာဟာဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာဝေဒနာခံစားတာပဲရှိတယ် အဲ့တော့နာတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ရားတယ်လှုပ်တယ်အဲညောင်းတယ်ဆိုတာဘယ်ကလာတာလဲမရှိတဲ့တရားတွေကိုသွားသိအဲ့ဒါမိစ္ဆာအသိခေါ်တယ်အဲ့ဒီအသိမျိုးကတော့လူသေးလို့လူမဖြစ်တဲ့တရားဒါကြောင့်မို့လို့ဒီအသိမျိုးသိလိုက်ပါဆိုလို့သရဝရိယတတိသမာဓိပညာဘုံ၅ပါးလက်ကင်ထားကြပါလို့အသိမေးပါဘယ်လိုသိရမှာတော့သရဆိုတဲ့ဥစ္စာအယုတ်ကြည်ကြည်အေခန့်ခါသိခြင်းနဲ့သိရော့သရနဲ့နေပါသရနဲ့ထိုင်ပါထိုင်တဲ့အချိန်ခါမှာအဲ အတိပေးနေတဲ့ပုဂ္ဂိုလ်ကသရဝရိယတတိသမာဓိနဲ့အပင်မခံပြီးပေးနေပါလေသားနဲ့ကျင့်ညာအထုတ်တဲ့ပုဂ္ဂိုလ်ကဒီမဲ့သရမရှိဘူးဆိုလို့ရှိရင်လဲဒါစုကနဲ့သူပဲမတတ်နိုင်တော့ဘူးဘာကြောင့်လဲတဲ့အဲ့တော့အသေးတတ်ဖို့ဟာလာပြီးပေးပါလေသားနဲ့အသေးတတ်ဖို့ဟာမယူလို့ရှိရင်ညာသူဝိုင်းထားတဲ့ဥစ္စာလမ်းပေါက်ရှိပါလေသားနဲ့ပြေးမထွက်ဘူးဆိုလို့ရှိရင်လမ်းတွေတာဝန်မဟုတ်ဘူး လက်တာဝင်လည်းမဟုတ်ဘူးဘလို့တာဝင်လဲတဲ့အဲ့တော့အသေးတက်ဖို့လာပြီးတော့စိတ်ကလေးတွေပြင်ပေးပါလျက်သားနဲ့နေလားငါလားမလုပ်ဘူးဆိုလို့ရှိရဲ့ဥပဇင်းတို့တာဝန်တော့မဟုတ်ဘူးတရားဓမ္မများတာဝန်အဲမလုပ်နိုင်ဘူးဆိုရင်တရားဓမ္မများတာဝန်ပေါ့အဲ့ဒါကြောင့်မလို့အတိပေးပါတယ်အသေးတက်ဖို့ဟာကိုစ조사အထုတ်ဖို့ဟာကိုအဲဝေဒနာတစ်ခုဖြစ်လာရင်တရားရဝတိရရတတိတတိဆိုတာလည်းပြောပြီးပြီ အကုသိုလ်စိတ်ကနေပြီးကုသိုလ်ကာမဝဆရကုသိုလ်စိတ်ကလေးကိုတင်းတာကာမဝဆရကုသိုလ်စိတ်ဆိုတာစာစိတ်မျိုးပြောတာမဟုတ်ဘူးဝေဒနာတစ်ခုဖြစ်လာရင်တင်းတာပေါ်လာလို့ရှိရင်ဝေဒနာခန္ဓာကိုသိလိုက်ရင်ကာမဝဆရကုသိုလ်စိတ်ခေါ်တယ်လားအစွန်းနှစ်ပါးဒိဋ္ဌိနဲ့တဏှာလွတ်နေတဲ့စိတ်ခေါ်တယ်အဲ့ဒီဒိဋ္ဌိနဲ့တဏှာအစွန်းနှစ်ပါးလွတ်မှကာမဝဆရကုသိုလ်စိတ်ဖြစ်တယ်အဲကုသိုလ်စိတ်ဖြစ်တယ်အဲ့ဒါမှနတ်ပြည်၆ထပ်သွားတယ်အဲကာမဝဆရကုသိုလ်စိတ်ဆိုတာယူပါဝဆရကုသိုလ်စိတ်အာယူပါဝဆရကုသိုလ်စိတ်စိတ်ကြီးအများကြီးရှိတယ် အဲ့ဒါကကိုမရောက်သေးလို့ယူပါဝဇ္ဇရာကုသိုလ်စိတ်အာယူပါဝဇ္ဇရာကုသိုလ်စိတ်ဆိုတာဒါတွေကမပြောသေးဘူးအခုကအသေးကျင့်နေလို့ကာမဝဇ္ဇရာကုသိုလ်စိတ်ကလေးကိုတင်ပေးတယ်တင်တယ်လို့ပေါ်လာရင်တင်တယ်လို့မသိနဲ့အဲတတိစိတ်ဆိုတာအကုသိုလ်စိတ်ကနေပြီးကာမဝဇ္ဇရာကုသိုလ်စိတ်ကလေးကိုဝေဒနာဘောကိုပြောင်းလိုက်တာအဲ့ဒီစိတ်ကလေးနှလုံးပြောင်းတာတင်တယ်ဆိုတဲ့စိတ်ကနေပြီးအဲဝေဒနာပါလားပြောင်းလိုက်ပေါင်းရဲလို့ဆိုတာကအတုပါပါလား တင်ပါရဲ့လို့သိလိုက်မှဆိုလို့အတုပါတရားကြီးပဲဝေဒနာတစ်ခုပေါ်လာရင်တင်းတယ်လို့သိလိုက်ရင်ဝေဒနာပဲပြောင်းလိုက်တယ်တင်းတယ်ဆိုတဲ့စိတ်ကအကုသိုလ်စိတ်ကတင်းတယ်လို့သိလိုက်ရင်အကုသိုလ်စိတ်တောင်းတယ်လို့သိလိုက်ရင်အကုသိုလ်စိတ်ကြက်တယ်လို့သိလိုက်ရင်အကုသိုလ်စိတ်ဝေဒနာတစ်လုံးနဲ့သိလိုက်တာကကာမဝဆရကုသိုလ်စိတ်အဲ့ဒီစိတ်ကလေးကိုသိနိုင်ဖို့ဟာလည်းရှင်းပါသေးမရှင်းမဲနဲ့စာအုပ်ကြီးရှိလို့ကတော့ဝေးပါသေးဘယ်တော့မှမသိဘူးသိတယ်ဆိုတာအလကားပြောတာသိရင်ဘယ်စိတ်နဲ့သိမလဲဆိုမသိဘူးအဲ့ဒါကြောင့်မလို့ ဒကာရမတွေလာပြီးတော့ဒီမဲ့အပင်မခံပြီးတော့လာပြီးတော့တရားပြတာငွေကုန်ကြီးရခံပြီးပင့်တဲ့ပုဂ္ဂိုလ်ကပင့်ပါလေသားနဲ့ငွေကုန်ခံပြီးပင့်တဲ့လူပင့်ပါလေသားနဲ့အလကားနေပြီးတော့အပယ်လွတ်တဲ့လူကမလုံနိုင်ဘူးဆိုရင်လမ်းတွေ့မဟုတ်ဘူးဒကာမကြီးအဲပင့်တဲ့တာဝန်လည်းမဟုတ်ဘူးပြတဲ့ပုဂ္ဂိုလ်တာဝန်လည်းမဟုတ်ဘူးမကြင့်မကြာနေလားငါလားမလုပ်ဘူးဆိုလို့ရှိရင်ဒကမာကြီးတွေဒကာကြီးတွေတာဝန်ပဲအဲ့ဒီတော့အရေးကြီးဆုံးအချက်ကသရာယဝရိယရဲ့တတိယသမာဓိရဲ့ပညာရဲ့ဘုံ၅ပါး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 ဒီပေါ်ဥသိနေတာကဓာတ်ကြီးလေးပါရုပ်ဝေဒနာဝေဒနာဒီဆိုတာကဝေဒနာခန္ဓာဝေဒနာပါလားလို့ဒီလိုသိရမြင်တာကယူပက်ခန္ဓာအတုပါအယုစုကြီးဒီပေါ်ဥသိနေတာကဝေဒနာခန္ဓာဝေဒနာခန္ဓာတစ်လုံးနဲ့သိဝေဒနာပါလားတင်းတာလဲဝေဒနာတောင်းတာလဲဝေဒနာထုံတာလဲဝေဒနာတင်းတယ်တောင်းတယ်ထုံတယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြကြိုက်လာတယ်လဲဝေဒနာသိလိုက်ကြအောင့်လာပြန်လဲဝေဒနာသာသိလိုက်ကြ ကြက်လာလာတဲ့ဝေဒနာသာသိလိုက်ကြချွေရီယိုကြလာပြန်တဲ့ဝေဒနာသာသိလိုက်ကြပူလာပြန်တော့လဲပူတယ်လို့မသိလိုက်နဲ့ဝေဒနာသာသိလိုက်ကြအေးလာပြန်တော့အေးတယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြလှုပ်လာပြန်တော့လှုပ်တယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြတွန်းလာပြန်တော့တွန်းတယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြငြိမ့်နေပြန်တော့လဲငြိမ့်တယ်လို့မသိနဲ့ဝေဒနာသာသိလိုက်ကြတလုံးနဲ့တလုံးနဲ့များများပေးတာမဟုတ်ဘူးဝေဒနာတလုံးနဲ့သိတင်းတယ်ဆိုတဲ့စိတ် ကြောက်နေဆိုတဲ့စိတ်ထုံနေဆိုတဲ့စိတ်အောင့်နေဆိုတဲ့စိတ်ကြိုက်တယ်ဆိုတဲ့စိတ်ကျင်နေဆိုတဲ့စိတ်အဲကြက်လာတယ်ဆိုတဲ့စိတ်ယိုးကြလာတယ်ဆိုတဲ့စိတ်ပူတယ်ဆိုတဲ့စိတ်အေးတယ်ဆိုတဲ့စိတ်လှုပ်တယ်ဆိုတဲ့စိတ်တွန်းတယ်ဆိုတဲ့စိတ်ကန်တယ်ဆိုတဲ့စိတ် အဲ့ဒီစိတ်ဓာတ်သင်္ခါရတွေချုပ်သွားအောင်ဥပါဒါနဲ့ခန္ဓာဖြစ်နေတဲ့ဥပါဒါစိတ်တွေကိုဝိဇ္ဇာဉာဏ်ဝိဇ္ဇာခန္ဓာ၅ပါးဝိဇ္ဇာစိတ်ဖြစ်အောင်ဝိဇ္ဇာပညာဖြစ်အောင်ဩမြင်တာကယူပဲ့ခန္ဓာခံစားမှုသဘောဝေရณะခန္ဓာဝေရဏပါလားတင်းတာလဲဝေရဏတောင်းတာလဲဝေဒနာပဲထုံတာလဲဝေဒနာပဲကြိုက်လာတာလဲဝေဒနာပဲပြတ်တယ်လာလဲဝေဒနာပဲ ပူတာလဲဝေဒနာပဲအေးတာလဲဝေဒနာပဲလှုပ်တာလဲဝေဒနာပဲကြက်တက်လာတာလဲဝေဒနာပဲဝေဒနာတစ်လုံးနဲ့သိစိတ်တသင်္ခါရချုပ်ပါပြီဗျာမက်ဆေ့ကြသွားပါပြီဗျာအဲ့ဒါမက်ဆေ့ခေါ်တယ်သောတာပတ္တိမက်ခေါ်တယ်တစ်လုံးနဲ့ပေးတာချက်လျင်ပြန်နဲ့ပို့ပေးခဲ့တာပဲနောက်သိရင်ဘာစိတ်နဲ့သိမလဲဆိုတာကာမဝဆရကုသိုလ်စိတ်ဆိုတာအဲ့ဒါမက်ဆေ့ခေါ်တယ်အဲ့ဒါအဲဝေဒနာတဏမကုတော့ဘူးဝေဒနာတဏမကုလို့ရှိရင်ဥပါဒာလွတ်နေပြီ ဝေဒနာတဏမကုန်းရင်ဥပါဒါမဖြစ်ဥပါဒါချုပ်နေပြီဆိုရင်ဘဝချုပ်ဘဝချုပ်ရင်ဇာတိပါချုပ်အဲ့ဒါသောတာပတ္တိမဲ့စိတ်ကိုဝေဒနာခန္ဓာမဲ့စိတ်ကိုတင်ပေးတာတလုံးနဲ့တလုံးနဲ့များများပေးတာမဟုတ်ဘူးအဲဒါကြောင့်မလို့ဝေဒနာတစ်ခုဖြစ်လာရင်အသေးတတ်ဖို့ဟာကိုဝေဒနာတစ်လုံးနဲ့သိပြီးတော့ဝေဒနာတင်းတာပေါ်လဲဝေဒနာသိပြီးအစနဲ့အလယ်နဲ့အဆုံးနဲ့သဘောလေးဆုံးအောင်လိုက်ကြပါလို့အတိပေးပါတယ်။ဘာပဲပေါ်ပေါ်ဝေဒနာတစ်လုံးနဲ့သိတာ။ တင်းလိုက်တာတောင်းလိုက်တာညောင်းလိုက်တာပြင်ញင်တဲ့စိတ်တွေကိုမဖြစ်စီနဲ့ပြင်ញင်လာလို့ချင်းစိတ်စိတ်ကတော်ញင်နောက်စိတ်ကတော်ဩငါမမဟုတ်ဖဲပဲတင်းနေတောက်နေဆိုတဲ့ကတင်းနေလို့သွားပြီးတင်ညာပေးလိုက်ရင်တင်းတာကြီးဆွဲလာသွားတင်းနေလို့မခံစားခြင်းနဲ့ဒေါသတင်းတာကြီးကန့်ညှိလိုက်တာလောဘအဲဒိဋ္ဌိနဲ့တဏှာလွတ်သေးလားအပယ်လေးပါးလေးဘက်ထောက်ပြီးကြာသွားပြီအဲဝေဒနာခန္ဓာဝေဒနာကိုမသိဘူးဝေဒနာကိုသိရမယ်အဲ့တော့ တင်းနဲ့တောင်းနဲ့ထုံနဲ့ကျင်နဲ့အောင့်နဲ့ကမသိနဲ့ပြစ္ဆုတ်ပံတဲ့တဲ့လေးကိုဝေဒနာခန္ဓာတစ်လုံးနဲ့သိတင်းနာပေါ်လဲဝေဒနာတောင်းနာပေါ်လဲဝေဒနာထုံနာပေါ်လဲဝေဒနာအောင့်နာပေါ်လဲဝေဒနာကြိုက်တာပေါ်လဲဝေဒနာကြက်တာပေါ်လဲဝေဒနာပူတာပေါ်လဲဝေဒနာအေးတာပေါ်လဲဝေဒနာလှုပ်တာပေါ်လဲဝေဒနာဆိုတော့ဟောတမာရိရပြီအဲအကုသိုလ်စိတ်ကအကုသိုလ်စိတ်တွေချုပ်ပြီးတော့ကုသိုလ်စိတ်ကလေးကာမဝဇ္ဇရကုသိုလ်စိတ်တစ်လုံးနဲ့ဖြစ်ဝေဒနာတစ်လုံးနဲ့ဖြစ်တယ် ကဲသမာဓိတီးပြီမပြောင်းမရွှေ့တော့ဘူးတင်းနဲ့တောက်နဲ့ထုံနဲ့ဆိုတဲ့စိတ်တသင်္ခါရချုပ်ပြီဘာစိတ်ကြံနေလဲဝေဒနာခန္ဓာဝေဒနာတစ်လုံးနဲ့ကြံအဲ့ဒါပါလေတဲ့ဝေဒနာပေါ်မှာတီးနေပြီစိတ်ကလေးဝေဒနာတတိဝေဒနာနုပသနာဖြစ်နေအဲဒီစိတ်ကလေးကဘာစိတ်ကလေးတဲ့ကာမဥစ္စရကုသိုလ်စိတ်ခေါ်တယ်ဗျာဒီစိတ်တွေသိရင်သိစာစိတ်တွေသိလို့ကတော့လေးပဲသွားရအောင်မယ်သိရင်ငါတတ်လိုက်လိမ့်မယ်ငါခံရလိမ့်မယ်အဲ့ကြောင့်မလို့စ조사ပြီးတော့တရားဓမ္မတွေ အဲအတိလာပေးတာဗျာအပင်မခံပြီးတော့အသာနာအောင်တခါတည်းအတိလာပေးတာကြိုးစားအားမထုတ်လို့ရှိရင်လဲဒါကတော့ကိုယ်သဘောပေါ့ဗျာကိုကြတာမဟုတ်ပါဘူးသူကြတာပဲအဲ့တော့အပေလေးပါကြကျင်လို့ရှိရင်လည်းပဲတော်ကျင်တော်ကြပေါ့လေရုပ်ဝေဒနာဆောက်အောင်မတိုင်းနဲ့ပြင်လိုက်ကြလှုပ်လိုက်ကြဒိဋ္ဌိမပြုတ်ဘူးအဲဝေဒနာတစ်ခုဖြစ်လာလို့ရှိရင်ပြင်မယ်ဆိုလို့ရှိရင်ဒိဋ္ဌိဘယ်တော့မှမပြုတ်ဘူးသိရင်လည်းအပေမလို့ဘူးအဲဝေဒနာတစ်ခုဖြစ်လာပြင်းပြင်းလေးရှူသွားအဲ ဘယ်လိုပြင်းပြင်းလေးရှူရဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားအဲ့တော့စိတ်ကလေးဟာဘယ်လိုဖြစ်လာလဲတဲ့ဝေဒနာကိုဒုက္ခဝေဒနာကိုမသိဘူးနာသီပြပြေးသီးလိုက်ဝေဒနာသီးလိုက်နာသီပြပြေးသီးလိုက်ဝေဒနာသီးလိုက်နဲ့ဒုက္ခနဲ့ဒုက္ခခံစားနေတဲ့သဘောလေးတွေးလိုက်ဩနတ်ဟာငါထားတဲ့နေရာမနေပါလားဝေဒနာသွားသီးလိုက်တာကဒုက္ခဒုက္ခဝေဒနာနာသီပြပြေးသီးလိုက်တာကဒုက္ခဝေဒနာနာပြေးစရာဘယ်မှာရှိလဲရှူအရှူနဲ့လိုက်လိုက်တော့နာသီပြပဲပြေးသီးနာသီပြပြေးသီးလိုက်တာကဒုက္ခ ဓာတ်ကြီးလေးပါရုပ်ဝေဒနာကိုသိလိုက်တာဒုက္ခ။အော်နံတရားဟာဒုက္ခနဲ့ဒုက္ခခံစားနေပါလား။အော်ခံစားခြင်းသဘောတရားဟာဝေဒနဲ့ခန္ဓာပဲ။ဝေဒနဲ့ခန္ဓာကနေပြီးအော်နံတရားဟာဒုက္ခနဲ့ဒုက္ခခံစားနေပါလား။ဝေဒနဲ့ခန္ဓာဆိုတာမက်စိတ်။ထိုစိတ်ဖြစ်ရဝေဒနဲ့ခန္ဓာဒီနာမယ်နာဟာဒုက္ခနဲ့ဒုက္ခခံစားပါလား။ဒုက္ခဆိုတာလည်းသိညာပဲ။ဒုက္ခဆိုလို့ရှိရင်ဒေါသဖြစ်မှာ ဒုက္ခဆိုရင်လောဘဖြစ်မယ်ဒုက္ခလည်းမရှိဒုက္ခလည်းမရှိပြစ္ဆုတ်ပံဝိညာဉ်စိတ်ကလေးကဘယ်လိုလဲဆိုသဘောလေးကြည့်သဘောလေးတွေးလိုက်ဖို့စိတ်ဖြစ်သွားလိုက်ဘယ်လိုသဘောလေးလဲတင်တာပေါ်လဲခံစားတယ်ခံစားတတ်တဲ့သဘောသက်သက်ကလေးတောင်းတာပေါ်လဲခံစားတဲ့သဘောသက်သက်ကလေးထုံတာပေါ်လဲခံစားတယ်ကြက်တာပေါ်လဲခံစားတယ်ရိုးကြလာတာလဲခံစားတယ်ပူတာပေါ်လဲခံစားတယ် အေးတာပေါ်လဲခံစားတယ်လှုပ်တာပေါ်လဲခံစားတယ်သဘောတသက်ခလေးရှိတော့အဲ့ဒီလိုသိသွားပြီဆိုဖို့စိတ်ဖြစ်ပါပြီဗျာအဲအဲသောတာပတ္တိမဲ့မက်စိတ်ကဝေရณะခန္ဓာကိုသိလိုက်တာသောတာပတ္တိမက်စိတ်မက်စိတ်နာဣတံမြင်ညလက္ခဏာလေးကိုခံစားတဲ့သဘောတသက်ခလေးသိလိုက်ရင်အဲ့ဒါဖို့စိတ်ပဲလွတ်နေပြီတန်ရောစဉ်သုံးပါလွတ်သွားပြီမိစ္ဆာဒိဋ္ဌိကြီးပြုတ်ပြီအဲ့ဒီအတိလေးနဲ့သေကြမယ်ဆိုလို့ရှိရင်သမီးတို့သားတို့ရေအဲဝေဒနာဆုံးအောင်တိုက် အဲအခုပေးနေတာတင်ညာခန္ဓာလိုက်လို့သဘောလေးဆုံးအောင်လိုက်တာကပညာတင်ညာအသီးလေးနဲ့တော့ငါတို့သိပြီလို့များတော့ဝေဒနာဆုံးအောင်မလိုက်ပဲနဲ့မနေနဲ့ဝေဒနာကနေပြီးတဏှာကိုနေပြီးဒေါသဖြစ်လိမ့်မယ်အပယ်လေးပါတွန်းချလိုက်လိမ့်မယ်အဲ့ဒါကြောင့်မလို့ကြိုးစားပြီးတော့ရုပ်ဝေဒနာပေါ်လာလို့ရှိရဲ့ဝေဒနာခန္ဓာဝေဒနာကနေပြီးစိတ်ကလေးပြောင်းလိုက်တင်နာပေါ်လဲခံစားတယ်တောက်နာပေါ်လဲခံစားတယ်လှုပ်တာပေါ်လဲခံစားတယ်ခံစားတာပဲရှိနာရကြိုက်တယ်ဆိုတော့ဘယ်ရတာမရှိတော့ဘူး ဟောကာလသုံးပါလွတ်မြောက်ပရိစ္ဆာသမုပ္ပါလွတ်မြောက်သွားစိတ်တွေနော်စိတ်တွေလာပြီးပြင်ပေးတာပြည့်ရင်အစဉ်ပြင်ရင်ခဏစိတ်ကလေးတွေမှဒီလိုမပြင်လို့ရှိရင်နားလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာငါတော့ညောင်းတယ်ငါတော့မလုပ်နိုင်ဘူးငါကိုကြီးကဝတယ်ငါတော့ညောင်းလွန်းတော့ပါအဲသွားရောသွားရောလေးပဲတောက်ပြီးတော့တခါတည်းလေးပဲပြစ်ပြီးတော့ရေထဲဖင်လာရှော့ချနားတယ်ကြိုက်တယ်ဆိုရင် ဘယ်တော့မှအပေမလုပ်ဘူးဘာကြောင့်လဲတဲ့ဝေဒနာသင်ညာမှမလုပ်ပဲဝေဒနာသင်ညာဝေဒနာပညာဝေဒနာသင်ညာလွတ်ပြီးဝေဒနာပညာဖြစ်အောင်လို့တရားဓမ္မတွေအတိပေးတာသေတတ်ဖို့ဟာကိုတခါတည်းစိတ်ကလေးကိုပြင်ပေးတာအပင်မခံပြီးအသာနာအောင်လို့အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးတင်ပေးတယ်သရဝရိယတတိသမာဓိပညာတဲ့ဘုံ၅ပါးပညာဆိုတဲ့ဥစ္စာနာဣသာမြင်ညလက္ခဏာ ပြစ်စုံပါပေါ်စေယုံနာမှာခံစားတတ်တဲ့သဘောလေးဆိုတော့နံဖြစ်ပြက်ဆုံးနေတော့အော်ငါရှင့်ကိုမရှိတော့ပါလားနံဖြစ်ပြက်ဆုံးပါလားအဲတန်ရောစဉ်သုံးပါလွတ်ပြီးမိစ္ဆာဒိဋ္ဌိကနေပြီးတမာအသိဖြစ်နေပြီးနာတာမြင်ညလက္ခဏာသဘောတရားလေးပဲရှိပါတော့လားဆိုတာအဲ့ဒါငါတကား6ပေါက်အာယုံကအာယုံ6နဲ့တိုက်ခိုက်တိုက်တိုက်ခိုက်တဲ့ဝေဒနာသင်ညာလွတ်ပြီးဝေဒနာပညာဖြစ်ပြီးအဲဘယ်တော့မှငါအပယ်လေးပါ မကြောက်ဘူး ဝေဒနာကို လောဘဒေါသမောဟဆိုတဲ့တရားတွေမရှိတော့ဘူးဘယ်တော့မှငါအပယ်လေးပါမကြောက်ရောက်ဘူးလို့အဲ့ဒီလိုသိလိုက်တာကဘာလဲဝိဇ္ဇာပညာပဲသရာဝရိယတတိသမာဓိပညာသမာဓိဆိုတာဘာလဲဘယ်တော့မှ မပြောင်းမလွဲတော့ဘူးပြစ္ဆုတ်ပါဝေဒနာတစ်ခုပေါ်လာရင်တင့်တာပေါ်လဲခံစားတယ်တင့်တယ်လို့မသိတော့ဘူးခံစားတတ်တဲ့သဘောသက်သက်ကလေးသဘောလေးသိထုံတာပေါ်လဲခံစားတယ် ကြက်ထာပေါ်လဲခံစားတယ်လှုပ်လာတာပေါ်လဲခံစားတယ်အောင့်လာတာပေါ်လဲခံစားတယ်ကြိုက်လာတာပေါ်လဲခံစားတယ်ရိုးကြလာပြန်လဲခံစားတယ်ပူတာပေါ်လဲခံစားတယ်အေးတာပေါ်လဲခံစားတယ်တွန်းတာပေါ်လဲခံစားတယ်ငြိမ်ဝစ်ပြီးပြပြီးငြိမ်သက်နေတာလဲခံစားတယ်ခံစားတဲ့သဘောသက်သက်ကလေးဖြစ်အဲ့ဒါပါလေဖိုစိတ် အဲဖို့စိတ်ဆိုတာဘာလဲတဲ့မိစ္ဆာဒိဋ္ဌိဥပါဒံခန္ဓာ၅ပါးအပယ်လေးပါးကြာရောက်မဲ့အဝိဇ္ဇာခန္ဓာ၅ပါးချုပ်ဝိဇ္ဇာခန္ဓာ၅ပါးဖြစ်အဝိဇ္ဇာခန္ဓာ၅ပါးကဘယ်လဲတင်နာပေါ်တာဥပါဒခန္ဓာ၅ပါးဖြစ်ပြန်ပြီနောက်ထုံတာပေါ်လို့ထုံတယ်လို့သိပြန်ပြီထုံတဲ့ခန္ဓာ၅ပါးဖြစ်ပြန်ပြီကြိုက်တာပေါ်လို့ကြိုက်တယ်လို့သိရင်ခန္ဓာ၅ပါးဖြစ်ပြန်ပြီအောင့်တာပေါ်လို့အောင့်တယ်လို့သိရင်ခန္ဓာ၅ပါးဖြစ်ပြန်ပြီအဲ အဝိဇ္ဇာခန္ဓာ၅ပါးစေတသိက်တွေဥပါဒံနဲ့ခန္ဓာဖြစ်တယ်အခုဟာကဝိဇ္ဇာခန္ဓာ၅ပါးတလုံးနဲ့ရှိတော့တယ်စိတ်တသင်္ခါရချုပ်ပြီးတော့ဟောစေတသိက်တွေချုပ်ပြီးတော့မဖြစ်မပြတ်တဲ့ဝိဇ္ဇာခန္ဓာ၅ပါးဖြစ်အဝိဇ္ဇာချုပ်တယ်ဝိဇ္ဇာကြမ်းနေတယ်ခံစားရတယ်ဆိုတော့အဲသောတာပတ္တိမဲ့သောတာပတ္တိဖိုးဆိုတာဝိဇ္ဇာခန္ဓာ၅ပါးဖြစ်တယ်တလုံးနဲ့ တင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင့်နာလည်းခံစားတယ်အဲဝိဇ္ဇာခန္ဓာ၅ပါးဖြစ်တယ်ဝိဇ္ဇာခန္ဓာ၅ပါးဆိုတာဘယ်ဟောဘယ်လိုလဲတဲ့တင်းတယ်လို့သိလိုက်ပြီဆိုလို့ရှိရင်အဝိဇ္ဇာခန္ဓာ၅ပါးတင်းတယ်လို့သိလိုက်တာတင်းတယ်လို့သိလိုက်တာ မြင်တာကယူပဲခန္ဓာဝေရณะခန္ဓာဖြစ်လာလို့အဲဝေရณะခန္ဓာဖြစ်လာရင်တင်းတယ်ဝေရဏပေါ်လာရင်ဝေရณะခန္ဓာတင်းတယ်လို့သင်ညာပိတ်လိုက်တာသင်ညက်ခန္ဓာ တင်နာကြီးဆွဲလန်းသွားတာကတင်သင်္ခါရခန္ဓာတင်းတယ်လို့ခံစားလိုက်တာဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါးအခုကအဲ့ဒါကဥပါဒခန္ဓာ၅ပါးဝိဇ္ဇာခန္ဓာ၅ပါးကနာဣသာမြင်ညလက္ခဏာပြစ္ဆုတ်ပံသာမြင်ညလက္ခဏာလေးခံစားတတ်တဲ့သဘောသက်သက်ကလေးဝေဒနာတစ်ခုပေါ်လာတယ်မြင်တာကတော့ခံစားတာမြင်လိုက်တဲ့ယူပဲ့ခန္ဓာ ခံစားတယ်လို့သိညာပေးခံစားတယ်လို့သိလိုက်တာဝေဒနာခန္ဓာခံစားတယ်လို့သိညာပေးလိုက်တာသိညာခန္ဓာခံစားတာကိုဆွဲလာနေတာကသင်္ခါရခန္ဓာခံစားတာပဲလို့ခံစားလိုက်တာဝိညာဉ်နဲ့ခန္ဓာဟောဝိဇ္ဇာတစ်လုံးနဲ့ဟောကအဝိဇ္ဇာခန္ဓာ၅ပါးဒါကဝိဇ္ဇာခန္ဓာ၅ပါးဟောအဝိဇ္ဇာခန္ဓာ၅ပါးချုပ်ပြီးဝိဇ္ဇာခန္ဓာ၅ပါးဖြစ်နေတာကိုအဲ့ဒါစာလို့တော့သိမှာမဟုတ်ဘူးအဲတကယ်အစ်စ်ခန္ဓာမှာရှာတဲ့ပုဂ္ဂိုလ်ကြတော့ဝိဇ္ဇာနဲ့အဝိဇ္ဇာသိတာလေ အဲဝိဇ္ဇာခန္ဓာ၅ပါးဖြစ်နေပုံအဝိဇ္ဇာခန္ဓာ၅ပါးချုပ်သွားပုံအဲ့ဒီလိုသိမှအဲအပေတကားပိတ်ပြီးနိဗ္ဗာန်ဝင်ကြမယ်ဒါကြောင့်မလို့သေသေးချာချာအဲဘာသာစကားနဲ့ဘာသာလို့တင်ပြီးတော့စိတ်တွေကိုပြင်ပေးလို့မှနေလားငါလားမှမလုပ်လို့ရှင် သေသေးချာချာခန္ဓာကိုဝေဒနာကိုကြည့်တော့ဘယ်လိုလဲဆိုတာအဲမြင်တာကဒါယူပက်ခန္ဓာကြီးခန္ဓာ၅ပါးမြင်တာကယူပက်ခန္ဓာခံစားနေတာကဝေဒနာခန္ဓာ တင်ညာပေးနေတာတင်းနေတောက်နေထုံနေဆိုတာအဲ့ဒါတင်ညက်ခန္ဓာတင်ညာဝိပါဒနာကလိမ့်လိုက်ပြီဆွဲလန်းသွားပြီတင်းတာလဲဆွဲလန်းနဲ့တောက်တာလဲဆွဲလန်းနဲ့ထုံတာလဲဆွဲလန်းနဲ့ကျင်တာလဲအောင့်တာကြိုက်တာပူတာဒါတွေတင်ညာဝိပါဒနာလိမ့်လဲလို့တခါတည်းစိတ်တသင်္ခါရတွေဖြစ်တယ်ဆွဲလန်းကုန်တာပဲယာကကန့်ကြီးတဲ့လောဘမခံစားခြင်းနဲ့ဒေါသအဲရုပ်နဲ့နာသိသလားတဲ့လက္ခဏာကိုသိလားတဲ့မသိဘူးမသိတော့အဲ့ဒါတင်းနဲ့တောင်းနဲ့ထုံနဲ့ဆိုတော့တင်ညာကကြီးလိန်တာအဲ့ဒီတင်ညာလိန်လိုက်ခါနေရမျက်စိကလည်းတင်ညာကလိန်တယ် အဲနာပေါက်ကလည်းသင်ညာလိမ့်တယ်နှာခေါင်းပေါက်ကလည်းသင်ညာလိမ့်တယ်ပါးစပ်ကလည်းသင်ညာလိမ့်တယ်ကိုယ်ပေါက်ကလည်းသင်ညာလိမ့်တယ်မနှောကလည်းသင်ညာလိမ့်တယ်အဲ့ဒီသင်ညာအလိမ့်မခံညနေတော့အဲအစ္ဆတသဏ္ဍာန်ကနေပြီးတော့ဧကောဓမ္မောသမုတ်စေတာရသွားပြီဆိုရင်တင်းနာလည်းခံစားတယ်တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ်ကြက်ထားလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ် အဲရတာလဲခံစားတယ်ညောင်းတာလဲခံစားတယ်မျက်စိနဲ့မြင်လိုက်တာလဲခံစားတယ်ကြားလိုက်တဲ့အသံလဲခံစားတယ်နားနဲ့အနံ့လဲခံစားတယ်ရတာစားကိုက်လဲခံစားတယ်ထိလိုက်တဲ့အတွေ့လဲခံစားတယ်သိလိုက်တဲ့ဓမ္မလဲခံစားတယ်လှမ်းသွားပြန်တယ်လဲခံစားတယ်ချလိုက်ပြန်တယ်ခံစားတယ်ထိုင်ပြန်တယ်လဲခံစားတယ်ရိုးပြန်လဲခံစားတယ်ပေါက်ထားလဲခံစားတယ်အိတ်လိုက်တာလဲခံစားတယ်ဆိုတော့စိတ်တသင်္ခါရရှိသေးလားနာဖြစ်ပြဆုံးနေဝิญညာစိတ်ကလေးပဲရှိတော့ ဆေးစိတ်ဆေးဝါမရှိတော့ဘူးပြစ္ဆုတ်ပံကပရိဝေညာစိတ်ကလေးတခုတည်းရှိတော့တယ်အဲ့ဒါဓမ္မသဘောကြီးအဲ့ဒါမှဖို့စိတ်ခေါ်တယ်အဲတရားဆိုတာမေ့နေတာမဟုတ်ဘူးဖို့ဆိုတာမေ့နေတာမဟုတ်ဘူးအကုသိုလ်စိတ်နဲ့ကုသိုလ်စိတ်အကုသိုလ်စိတ်ဆိုတာမိစ္ဆာကုသိုလ်စိတ်ဆိုတာဝိဇ္ဇာအဝိဇ္ဇာနဲ့ဝိဇ္ဇာအဝိဇ္ဇာနေရာကိုဝိဇ္ဇာကနေရာယူဝိဇ္ဇာအဲမေ့နေတဲ့တရားမျိုးမဟုတ်ဘူးအခုတော့မေ့နေတာဒီလောကကြီးမှာများတယ် အဲမေ့နေတာနဲ့မောနေတာနဲ့မေ့နေလို့ရှိရင်ကိုချိုးနေပြီလက်ပြ6ထပ်သွားခြင်းတော့ဘယ်စိတ်နဲ့သွားမလဲပြမာ20သွားခြင်းတော့ဘယ်စိတ်နဲ့သွားမလဲနိဗ္ဗာန်သွားခြင်းတော့ဘယ်စိတ်နဲ့သွားမလဲအဲအကုသိုလ်စိတ်ကုသိုလ်ကုသိုလ်စိတ်နဲ့နိဗ္ဗာန်ရောက်မရောက်ဘူးအကုသိုလ်စိတ်ဖြစ်နေလို့နိဗ္ဗာန်မရောက်ဘူးကုသိုလ်စိတ်ဖြစ်နေလို့နိဗ္ဗာန်မရောက်ဘူးအကုသိုလ်စိတ်ကုသိုလ်စိတ်လွတ်တဲ့စိတ်ကနိဗ္ဗာန်အဲအခုဟာကာမဝဇ္ဇရကုသိုလ်စိတ်ဆိုတာနတ်ပြည်ယူပါဝဇ္ဇရကုသိုလ်စိတ်ဆိုတာဗြဟ္မာပြည်အာယူပါဝဇ္ဇရကုသိုလ်စိတ်ဆိုတာဗြဟ္မာပြည် အဲ့ဒီတော့ဒီစိတ်တွေကိုသိပါမှဒီစိတ်တွေမှမသိလို့စာစိတ်တွေသိလို့ရှိရင်သေဂာနိစေကြငါစိတ်နဲ့သိလိမ့်မယ်ငါစိတ်နဲ့သိလို့ရှိရင်ငါသာခံကြတော့အဲ့ဒါကြောင့်မလို့စိတ်ကလေးကိုပြင်ပေးနေတာဒကာဒကမတွေအပင်ပန်းခံပြီးအတန်ကိုနာအောင်ပေးနေတာခန္ဓာကိုမညာဘူးဟဲ့အပယ်လေးပါလွတ်မြောက်အောင်လို့စိတ်ကလေးတွေလာပြီးပြုတ်ပြင်ပေးတာမှဒကာဒကမကသရာဝရိယတတိသမာဓိဘုံငါးပါးလက်ကင်မထားပဲနဲ့နာလိုက်တာကဲလိုက်တာတော်ခြင်းပြီးဆိုပြီးတော့ အဲဒီတိုင်းထပြီးပြမယ်ရုပ်ဝေဒနာအစအလယ်အဆုံးမှကာယသတိပဋ္ဌာန်ကနေပြီးဝေဒနာသတိပဋ္ဌာန်နံပြောင်းတယ်ဝေဒနာကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးအေးတက်ကလေးခံစားတယ်စိတ်ကလေးကအဲစိတ်ကလေးကဒုက္ခဝေဒနာခံစားတော့ဒုက္ခဝေဒနာကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးအေးတက်ကလေးခံစားချမ်းသာတယ်အဲ့ဒီစိတ်ကလေးစိတ်ဓာတ်သတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ဖူးတဲ့ပုဂ္ဂိုလ်အပယ်လွတ်တယ်ဘာနဲ့ဥပမာတူလဲလို့ဆိုလို့ရှိရင် ရေကြီးကြီးရေအိုက်ွက်ထဲမှာဖားတငယ်လေးများမလှုပ်မရှက်ဘဲနဲ့စိတ်ကလေးဟာဒုက္ခဝေဒနာတွေကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးအေးလေးကိုခံစားပြီးတော့ငြိမ်သက်ပြီးတော့တခါတချမ်းသာအဲ့ဒီလိုဒုက္ခဝေဒနာတွေကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ချမ်းသာတော့ဒုက္ခခံစားဒုက္ခကုံဆုံးသွားတဲ့အချိန်ခါမှာဒုက္ခခံစားတော့သုခရိဘုံနတ်ပြည်6ထပ်ရောက်ပါပြီဗျာတထိုင်နဲ့လွတ်တယ်အဲရုပ်ဝေဒနာကိုအစနဲ့အလယ်နဲ့အဆုံးနဲ့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 အဲပင်လယ်ကြီးကလည်းနီးတယ်အဲနီးလို့ဒါကြောင့်မလို့အဲဒီစိတ်တွေဖြစ်မလို့ပင်လယ်ထဲကြာမှဆိုလို့လာပြီးတော့အကုသိုလ်စိတ်တွေကိုကုသိုလ်စိတ်ကလေးကိုကာမဝဆရာကုသိုလ်စိတ်ကလေးပြင်ပေးတာလုံရင်လုံကြမလုံတဲ့ပုံကိုသက်တော့သက်တာလေးနေတဲ့ပုံကိုခွေးတွေဝက်တွေနွားတွေကတော့ချိန်သေးတယ်ငါးတွေကတော့ချိန်သေးငါးတွေကလည်းငါ၆တွေကပေါ်ပါပြီအဲ့ဒါတွေကဘလူတွေများထင်လားခုနကတော့ကခမုံဆရာတော်ဖရာကြီးဟောသွားတယ်အဲ အဲငါးတွေမဖြစ်ဘူးများမထင်နဲ့ငါးတွေဖြစ်တာဘယ်လိုမှသိလဲရုပ်နဲ့နာနေငါးတွေသမှာငါးကအနာကြောက်တာသူတို့လည်းနာနေနာနေရုပ်နဲ့ပဲဘလူတွေများထင်လဲယုံနာမသိတဲ့ပုံကိုယ်တွေနာရယ်ကြီးသိတဲ့ပုံကိုယ်တွေကြိုက်ထာကြီးသိတဲ့ပုံကိုယ်တွေထုံနာကြီးသိတဲ့ပုံကိုယ်တွေအောက်နာကြီးသိတဲ့ပုံကိုယ်တွေကြက်ထာကြီးသိတဲ့ပုံကိုယ်တွေညောင်းနာကြီးသိတဲ့ပုံကိုယ်တွေခေါင်းရယ်လို့သိတဲ့ပုံကိုယ်တွေမိမရယ်လို့သိတဲ့ပုံကိုယ်တွေယောက်ျားရယ်လို့သိတဲ့ပုံကိုယ်တွေချောတယ်လှတယ်ဝါတယ်ဖြူတယ်ဖွေးတယ်ဒီလိုသိတဲ့ပုံကိုယ်တွေရေထဲကငားကြီးပဲမှ လူသေးလို့လူမဖြစ်ဘူးအဲဒါကြောင့်မလို့ဒီစိတ်တွေဖြစ်မှာဆိုလို့အဲအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်တွေအပင်မခံပြီးစိတ်တွေလာပြုတ်ပြင်ပေးတာမသိလို့ပြုတ်ပြင်တာမဟုတ်ဘူးသိလို့ပြောတာမသိဘဲနဲ့လာပြီးတော့တရားမပြဘူးသိလို့လာပြတာအဲဒီတော့လုံရင်လုံကြအဲအပယ်လေးပါကြားရောက်ခြင်းလည်းမလုံနဲ့စိတ်မပြောင်းနဲ့နာရာကြီးပဲသိပြင်လိုက်တော့တော်လိုက်ကြအဲအပယ်လေးပါကြားခြင်းတော် အပယ်လေးပါမကြခြင်းလို့ရှိရင်ရုပ်ဝေဒနာအစနဲ့အလယ်နဲ့အဆုံးနဲ့ဝေဒနာသိပြီးအဆုံးလိုက်ခြင်းလိုက်ခံစားတတ်တဲ့သဘောလေးသိပြီးအစနဲ့အလယ်နဲ့အဆုံးလိုက်ခြင်းလိုက်ဥပဇင်ကတော့နောက်ပိတ်ဆုံးသာသနာဒီမဲ့မညာနိုင်ဘူးလက်ပြဘုံနဲ့ပြည့်စုံတဲ့အခါမဲ့ဘာကြောင့်လဲတဲ့ဟင်းနောက်ပိတ်ဆုံးသာသနာအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့လာပြီးတော့ပြုတ်ပြင်ပြီးတော့သာသနာကြီးရှင်းတာပဲအဲ့ဒါလောက်ကြမလောက်ဖဲနဲ့တော့မနေနဲ့အဲ့ဒါအပင်ပန်းခံပြီးအတန်ကိုနာအောင်អော်ပြီးတော့ပြောနေတာပါသရာနဲ့ ဒါသရာနဲ့ပြောနေတာနော်အဲဒေါသနဲ့ပြောနေတယ်လို့မထင်နဲ့သရာရရသခြင်းတို့တို့တရားဓမ္မတွေသိသခြင်းတို့တို့ဥပဇင်းတို့လို့သိသခြင်းတို့တို့ဥပဇင်းတို့လို့ရသခြင်းတို့တို့တရားဓမ္မတွေကို သရာဝရိယတတိသမารိဘုံငါးပါးလက်ကင်ထားပြီးသေခြင်းနဲ့သေရောငါတရားပြရင်နဲ့ခန္ဓာပြက်ခြင်းပြက်ဆိုပြီးတော့သရာဝရိယတတိနဲ့တခါတည်းနင့်ပြအဲ့တော့တရားဓမ္မတွေကလည်းသရာရှိဖို့အရေးကြီးတယ်သေခြင်းနဲ့သေရောဟာအဲ ဒီဥပဇင်းကြီးကနေလားငါလားပြနေတဲ့ဥစ္စာတို့ကအပယ်လေးပါလွတ်အောင်တထိုင်နေနဲ့မလုံနိုင်ဘူးလားလုံနိုင်ရမှာပေါ့သရာရှိရဖို့အရေးကြီးတယ်သေခြင်းနဲ့သေရော့သူကအပင်မခံပြီးပြနေတာအဝေးကြီးကလာပြီးတော့အပင်မခံပြနေတာတို့ကအိမ်ကနေပြီးတက်ဆောင်တက်တာလေးနဲ့နေပြီးတော့တို့တနာကြီးတနာကြီးခွဲနှစ်နာရီလောက်ဟာကိုအဲအပယ်လေးပါလွတ်မြောက်အောင်ဟာကိုတို့မလုံနိုင်ဘူးလားသေခြင်းလဲသေရော့ လာတော့လာတဲ့အခါကိုတို့လှုပ်တော့မယ်ဆိုပြီးတော့အဲ့ဒီသရဝရိယတတိသမာဓိပညာဘုံ၅ပါးလက်ကင်ထားလိုက်မယ်ဆိုလို့ချင်းဒကမာကြီးကြီးစိတ်သာချတော့နောက်ကြတော့လူလိမ်မခံရဘူးသိရင်ဘယ်စိတ်နဲ့သိမလဲဆိုတော့သိကုန်ဟောတင်တယ်လို့သိတဲ့စိတ်တောင်းတယ်လို့သိတဲ့စိတ်ထုံတယ်လို့သိတဲ့စိတ်ဒီလိုသိလို့ရှိရင်တော့ငါတော့အပယ်ကြရတော့မယ်သိရမှာကပါလဲဩပစ္စုပန် ဝေဒနာတွေဖြစ်လာလို့ရှိရင်တင်းတဲ့ဝေဒနာတွေဖြစ်လာမယ်ဝေဒနာတွေဖြစ်လာရင်နာဣသာမြင်ညာလက္ခဏာခံစားတဲ့သဘောလေးနဲ့သိပြီးငါသိရတော့မယ်ဟောသိသွားပြီအသေးတက်သွားပြီဝေဒနာကိုဆုံးအောင်လိုက်ကြည့်အဲဆုံးအောင်လိုက်ကြည့်ရင်တွေးလိုက်ပါဝေဒနာဒီမြဲနေတဲ့တရားမဟုတ်ငဲဝေဒနာဒီမမြဲဘူးတဲ့ဘုရားကအဲမြဲတဲ့တရားမှမဟုတ်ပဲဖြစ်လာရင် तू ပြောင်းလဲတော့မယ်ဖြစ်လာရင်ပြက်ရမယ်တရား ဖြစ်လာရင်ခြောက်သွားရမယ်တရားအဲပူတာရှိရင်မပူတဲ့သဘောတရားကြိုက်တာရှိရင်မကြိုက်တဲ့သဘောတရားအောင့်တာရှိရင်မအောင့်တဲ့သဘောတရားရှိအဲဒီထဲမှာခန္ဓာထဲမှာဒီမဲ့ဒုက္ခဒုက္ခရှာကြည့်ပါဒုက္ခတွေ့လို့ရှိရင်ဒုက္ခတွေ့ပါပူတာရှိရင်မပူတဲ့သဘောတွေ့လိမ့်မယ်ကြိုက်တာရှိရင်မကြိုက်တဲ့သဘောတွေ့လိမ့် ထုံတာရှိရင်မထုံတဲ့သဘောကြက်တဲ့လာတာရှိရင်မကြက်တဲ့သဘောအောင့်တာရှိရင်မအောင့်တဲ့သဘော လှုပ်တာရှိရင်မလှုပ်တဲ့သဘောရိမ့်ရိုင်တာရှိရင်မရိမ့်ရိုင်တဲ့သဘောငြိမ်ဝစ်ပြပြနေလို့ရှိရင်မငြိမ်ဝစ်ပြပြမရှိတဲ့သဘောအဲ့ဒီသဘောတရားတွေထိုးထွင်းပြီးတော့ဒုက္ခသုခဆိုတာသေသေးချာချာမြင်လာပါလိမ့်အဲ့ဒီတော့သဘောပေါက်လာပါလိမ့်မယ်အော်နိဗ္ဗာန်ဆိုတာအပြင်ဘက်ရှားရတာမဟုတ်ပါလားသူဒုက္ခနဲ့သုခဆိုတာဘယ်မှာလဲခန္ဓာထဲမှာရှိပါလားဒုက္ခဆိုတဲ့ဥစ္စာရုပ်နဲ့နာဖြစ်လာရင်ဒုက္ခ ယုံနဲ့နာချုပ်သွားရင်ဒုက္ခ။အော်ဒုက္ခဒုက္ခဆိုတာနိဗ္ဗာန်ဆိုတာအပြင်ဘက်မရှိပါလား။ခန္ဓာကိုယ်ထဲမှာဒုက္ခဒုက္ခဒုက္ခရှိရင်ယုံနဲ့နာဒုက္ခလွတ်မြောက်ရင်ဒုက္ခဆိုတာကနိဗ္ဗာန်ပဲဆိုတာသိရောဗျာ။အဲခန္ဓာကိုရှာမှသဘောတွေ့။ခန္ဓာမရှာလို့ရှိရင်အဲစောက်ထဲရှာလို့ကတော့အပြင်ဘက်ကြီးပြည့်ညက်ကြီးအဲဘယ်တော့မှမရဘူးသားမ။အဲသေလို့ရှိရင်အပယ်လေးပါလဲဘယ်တော့မှမလုပ်ဘူးငါနဲ့သေမှာပဲအဲ့ဒီတော့ခန္ဓာမှာရှာကြ ဒုက္ခဒုက္ခရှာလို့ရှိရင်ဘယ်မှာရှာမလဲခန္ဓာရှာနိဗ္ဗာန်ရှာရင်ဘယ်မှာရှာခန္ဓာမှာရှာ အပြင်ဘက်ဘယ်တော့မှမရှိဘူးခန္ဓာထဲမှာနိဗ္ဗာန်ရှိနေမယ်အဲငြိမ့်ဤတဲ့သဘောတရားတဏှာငြိမ့်နေတဲ့သဘောတရားဒိဋ္ဌိပြုတ်နေတဲ့သဘောတရားကိလေသာ ခေါင်းပါနေတဲ့သဘောတရားယူစည်းခြင်းကိလေသာဒုက္ခဒုက္ခလွတ်ပြီးတော့အာသဝခန်းချောက်နေတဲ့သဘောတရားဒီခန္ဓာထဲမှာငြိမ့်အေးတဲ့သဘောတရားတွေတွေ့လိမ့်အဲနိဗ္ဗာန်အပြင်ဘက်ကိုမရှိဘူးခန္ဓာထဲမှာရှိတယ်အဲတဏှာငြိမ့်အေးတယ် ဒုက္ခဒုက္ခလွတ်နေတယ်တဏှာဖြစ်နေတဲ့စိတ်တဏှာလွတ်မြောက်ငြိမ့်အေးနေတဲ့စိတ်အဲဒိဋ္ဌိဖြစ်နေတဲ့စိတ်ဒိဋ္ဌိပြုတ်နေတဲ့စိတ်တဏှာဖြစ်နေတဲ့စိတ်တဏှာငြိမ့်နေတဲ့စိတ်ဥပါဒံဖြစ်နေတဲ့စိတ်ဥပါဒံချုပ်နေတဲ့စိတ်အဲ့ဒီစိတ်တွေသိလိုက်လို့ရှိရဲ့နိဗ္ဗာန်မြင်ပါပြီဗျာအဲ့ဒါကြောင့်မလို့ဒကာဒကမတွေအဲသရဝရိယတတိသမารိပညာ ဘုံ၅ပါးလက်ကင်ထားပြီးတော့ဝေဒနာတစ်ခုပြစ်လာလို့ရှိရင်ရှေ့စိတ်ကလေးကတော်ကျင်လာတဲ့စိတ်ဖြစ်ပေါ်လာလို့ရှိရင်နောက်စိတ်ကလေးကသေခြင်းနဲ့သေရောနာမဘုတ်ပဲပဲရုပ်နဲ့နာတထတိဖြစ်ပြီးတထတိချုပ်နေတယ်ရုပ်ဝေဒနာနာခံစားနေတယ်တင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားရတာလည်းခံစားခံစားတတ်တဲ့သဘောသက်သက်ကလေးပဲရှိတယ် ဝိညာဉ်စိတ်ကလေးကမရှိတဲ့စိတ်တွေကတင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာကြိုက်လိုက်တာပူလိုက်တာအေးလိုက်တာလှုပ်လိုက်တာရွာလိုက်တာဆိုတာအဲ့ဒါစိတ်ဓာတ်သင်္ခါရတွေအဲ့ဒါအဝိဇ္ဇာစိတ်တွေအဲ့ဒါဥပါဒံခန္ဓာ၅ပါးတွေအဲဥပါဒံခန္ဓာတွေဖြစ်ကုန်အဲ့ဒါကအပေလေးပါကြာရောက်မဲ့စိတ်တွေအပေလေးပါဘယ်တော့မှမလွတ်တဲ့စိတ်တွေဥပါဒံခန္ဓာ၅ပါးဖြစ်တဲ့စိတ်တွေဝေဒနာတဏှာကုတဲ့စိတ်တွေဝေဒနာမှာ တဏှာဖြစ်ပြီးတော့ဥပါဒါနဲ့ခန္ဓာဖြစ်ပြီးတော့ခွေးစိတ်ဝက်စိတ်နွားစိတ်လောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်ဖြစ်ကုန်ပြီအဲ့ဒါတွေဒီစိတ်တွေကဘာလဲတဲ့လောဘစိတ်ဆိုတာပိဋ္ဌာဒေါသစိတ်ဆိုတာငရဲမောဟစိတ်ဆိုတာတလိ္ဆာမာနစိတ်ဆိုတာအယံငရဲအဲ့ဒီစိတ်တွေဖြစ်ကုန်ဒါကြောင့်မလို့အပယ်လေးပါကြရောက်မှာစိုးလို့စိတ်ကလေးဟာကိုအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကိုကာမဝဇ္ဇရကုသိုလ်စိတ်ကလေးတစိတ်တည်းဖြစ်အောင်သမာဓိ ဧကောဓမောတခုတည်းတဲ့တည်သွားအောင်သမုတ်စေတာဖြစ်အောင်ဆိုပြီးတော့တခါတည်းစိတ်ကလေးကိုအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကိုတင်ပေးတာဒကာဒကမတွေကလည်းပဲသရာရှိဖို့အရေးကြီးတယ်သေခြင်းနဲ့သေရောဟဲ့ငါမှမဟုတ်ပဲမြင်းနေတာကတော့ယူပက်ခန္ဓာကြီးဒီပေါ်ဥသိနေတာကဝေဒနဲ့ခန္ဓာဝေဒနဲ့ခန္ဓာဖြစ်လာမှသင်ညာကတင်းနေတောင့်နေလို့သင်ညာကပေးတာသင်ညာကလိန်လိုက်တာသင်ညာအလိန်ငါမခံတော့ဘူးရှိတာကတော့ဘာလဲဝေဒနဲ့ခန္ဓာ မြင်တာကယူပက်ခန္ဓာခံပေါ်လာတာကဝေဒနာခန္ဓာဒီပေါ်ဥသိနေတာကဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်မှဝေညာဏကခံစားတယ်အဲသင်ညက်ခန္ဓာနဲ့သင်္ခါရခန္ဓာချုပ်ပါရဲ့ဗျဟောမြင်နေပြီဟောကွဲပါရောယူပက်ခန္ဓာရဝေဒနာခန္ဓာရခံစားမှုဝေညာဏခန္ဓာရဟောနာခန္ဓာ၄ပါးဟာနာခန္ဓာ၄ပါးကသင်ညက်ခန္ဓာပေးလိုက်တော့သင်္ခါရကပြုတ်ပြင်လိုက်တော့သင်ညက်ခန္ဓာနဲ့သင်္ခါရခန္ဓာချုပ်မြင်တာယူပက်ခန္ဓာ ဒီပေါ်ဥသိနေတာကဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်မှာဝိညာဏကခံစားတယ်ခံစားတဲ့သဘောသက်သက်ကလေးပဲရှိတယ်ဆိုတော့ဟောလွတ်မြောက်သွားခန္ဓာ၅ပါးဥပါဒတရားချုပ်အဲ့ဒီလိုသိလိုက်ပြီဆိုရင်တလောကလုံးပရိစ္ဆသမုပ္ပါလေတိပရိစ္ဆသမုပ္ပါလေတရားပရိစ္ဆသမုပ္ပါယက်တရားပရိစ္ဆသမုပ္ပါလွတ်မြောက်တဲ့တရားပိဋကသုံးပုံကုံအောင်အကုန်သိခန္ဓာမှာရှာတွေ့လိမ့်အဲဘုတ်ထဲရှာဓာတ်ကြီးလေးပါဘုတ်ထဲတွေ့လိမ့်မယ်စာရီပရမတ်စာရီ သဘောတရားတွေအကြောင်းအကျိုးတွေအဲသဘောတရားတွေတွေ့ပါလိမ့်မယ်အဲ့ဒီလိုသဘောတရားတွေ့ပြီဆိုတော့အဲဖယားရှင်ကိုတော်မြတ်ကြီးဟာဘုတ်တယ်ရှာတော့ပရိယတ်တွေပိဋကသုံးပုံတွေ तू ကထွက်ဟဲ့ပေါ့သစ္စာလေးပါဟောပါရဲ့အဲဖယားဘယ်မှာရှာတယ်ခန္ဓာထဲမှာအဲပရမတ်စာတွေရှာတယ်အဲခန္ဓာ၅ပါးမြောင်ကြည့်ဒဂရမတွေလည်းပဲခန္ဓာ၅ပါးမြောင်ကြည့်တွေ့ပါလိမ့်အဲ့တော့သဘောတရားဘယ်မှာရှိတယ်လဲတဲ့ခန္ဓာမှာရှိတယ် ခန္ဓာမှာတော့မရှာဘူးအပြင်မဲ့ရှာတော့ပညာတွေ့ခန္ဓာမှာရှာရင်ပရမတွေ့အပြင်မဲ့ရှာရင်ပညာတွေ့ပညာသိပရမသိနှစ်သိဟာဘယ်ဟာယူမလဲတဲ့ပညာသိက မရှိတဲ့တရားသိပညာသိကသမုဒိသစ္စာပရမသိကဘာလဲတဲ့ရှိတဲ့သစ္စာခန္ဓာမှာရှိတာကပရမသစ္စာ မရှိတဲ့သစ္စာကဘာလဲတဲ့သမုဒိသစ္စာမရှိတာလဲရှိတယ်ဘာသစ္စာလဲတဲ့အော်သမုဒိသစ္စာလည်းရှိတယ်အဲ့ဒီတော့သမုဒိသစ္စာနဲ့ပရမသစ္စာနဲ့နှစ်နေဟာပညာနဲ့ပရမပဲပညာအသိပရမအသိနှစ်ဌာနရှိတဲ့အ ਨੇ ကခန္ဓာကိုပရမအသိမြင်အောင်ဟာကိုခန္ဓာမှာရှာတွေ့တယ်သဘောတရားသဘောဟုတ်တော့လောကုတ်သဘောတရားပဲရှိတယ်ဒီသဘောတရားဟာဝေဒနာဟာသဘောပဲရှိတယ် ကင်တွယ်လို့လည်းမရဘူးဝေရณะခန္ဓာဟာဝေရဏဟာသဘောလေးတင်တာလည်းသဘောတရားလေးတောင်းတယ်ဝေရဏလည်းသဘောတရားလေးထုံတာလည်းသဘောတရားလေးအောင့်တာလည်းသဘောတရားလေးကြိုက်လာတာလည်းသဘောတရားလေးကြိုင်လို့မရတွယ်လို့မရသဘောတက်တက်ကလေးကြိုင်တယ်လို့တင်းတယ်လို့ဝေဒနာဖြစ်လာရင်တင်းတယ်လို့ပြာဇံရသလားပြလို့လည်းမရသဘောလေးသဘောဟုတ်တော့လောကုတ်သဘောတရားပဲရှိဒီသဘောတရားကိုတော့မသိဘူး ပညာကြီးတွေလျှောက်တဲ့အတွက်သေတော့အပယ်လေးပါးကြာကုန်ရောအဲဒါကြောင့်မလို့ကြိုးစားပြီးတော့တရားဓမ္မတွေဝေဒနာတစ်ခုဖြစ်လာရင်ရှေ့စိတ်ကတော်ခြင်းလာလို့ရှိရင်နောက်စိတ်ကလေးကတွန်းတင်ပါသေခြင်းနဲ့သေရောငါမမဟုတ်ပဲရုပ်ဝေဒနာနာခံစားတဲ့သဘောသက်သက်ကလေးတင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ် လှုပ်တာလည်းခံစားတယ်ရင်းရိုင်တာလည်းခံစားတယ်ခံစားတဲ့သဘောသက်သက်ကလေးပဲရှိအဲ့ဒီခံစားတဲ့သဘောသက်သက်ကလေးတစ်လုံးတည်းကိုအေကောဓမောတစ်ခုတည်းတီအောင်နှလုံးသွင်းလိုက်ဘယ်တော့မှငါအပေလေးပါမကြတော့ဘူးလို့အဲဘာကြောင့်လဲတဲ့အဲ့တို့လောဘဒေါသမောဟမှာဝေဒနာတဏှာမှမရှိတော့လောဘစိတ်ချုပ်သွားပြီအပေလေးပါကြာရောက်မဲ့ကံဝေဒနာတဏှာမကုတော့အဲ့ဒါကြောင့်မလို့အတိတ္တပါတယ်လို့ကြိုးစားအထောက်ကြပါလို့ အတိပေးပါတယ်ဗျာအဲဒီလိုမှနေလားငါလားမလုပ်လို့ရှိရင်ဝေဒနာများတဏှာကူးမယ်ဆိုလို့ရှိရင်သေဂာနိဆဲဆဲတကားတကမများဓာတ်ကြီးလေးပါကတော့သတ်မှာပဲပထဝီဓာတ်ကသတ်မယ်ဆိုတော့ခန္ဓာကိုယ်ကြီးတောင့်တင်းပြီးတော့မေးခိုင်သေးမယ်အာဘောဓာတ်ကသတ်မယ်ဆိုတော့ဖောရောင်ပြီးကြက်ပြီးသေးမယ်ဒေဇောဓာတ်ကသတ်မယ်ဆိုတော့ပူခြင်းလဲပူသေးမယ်အေးခြင်းလဲအေးသေးမယ် ဝါရောတက်ကသမယ်ဆိုတော့အမလီမူးလိုက်တာဆိုပြီးတော့အောက်ရင်လည်းအောက်ပြီးတော့တွန်းပြီးတော့ကန်သလိုက်အဲ့တော့ဒီဝေဒနာတွေအခုအတည်းကဒီဝေဒနာတမာရိရအောင်ဝေဒနာပညာလွတ်ပြီးဝေဒနာပညာဖြစ်အောင်အခုအတည်းကအလိအကျင့်လွတ်ပြီးတော့ဒီဝေဒနာကိုနင်လားငါလားတိုက်ထားသေအသေးကျင့်နေရဝိပဿနာဆိုတာအသေးကျင့်တဲ့တရားဟေးဝိပဿနာတရားကျင့်တာနင်တို့ဘာလို့ကျင့်တယ်လဲပြောလို့မေးလို့ရှိရင် ဟေးတို့နိဗ္ဗာန်လိုချင်လို့မဟုတ်သေးဘူးဟာအသေးကျင့်နေတာအသေးကျင့်နေတာတော်တော်ကြာသေးရမှာအခုကတည်းကအလေးအကျင့်လုပ်ပြီးအသေးကျင့်နေရတဲ့တရားနိဗ္ဗာန်လိုချင်လို့ကျင့်တဲ့တရားမဟုတ်ဘူးနိဗ္ဗာန်ရောက်တာကသူ့ဟာသူရောက်လိမ့်မယ်အခုကျင့်ရတဲ့တရားကအသေးကျင့်နေရတဲ့တရားတော်တော်ကြာတဲ့သေရမယ်သေပင်သေရညာတော်လဲတဲ့အသိလေးနဲ့သေဖို့ဟာကိုအရေးကြီးတယ်အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးတင်ထားနိုင်ဖို့အရေးကြီးတယ် အဝိဇ္ဇာအတိကဝိဇ္ဇာအတိလေးဖြစ်ဖို့အရေးကြီးတယ်ဒါကြောင့်မလို့အသေးကျင့်တဲ့တရားအသေးတတ်တဲ့တရားအသေးလွတ်မြောက်တဲ့တရားအိုခြင်းလွတ်တဲ့တရားနာခြင်းလွတ်တဲ့တရားအဲ့ဒါကြောင့်မလို့ကြိုးစားအထောက်ကြပါလို့အတိပေးပါတယ်ဗျာဒါလေးရှိနေတဲ့ပုဂ္ဂိုလ်ကလည်းဒီမှာနှလုံးမသွင်းမဲ့နဲ့ဒီမှာအိပ်ပျော်ကုန်မနော်နည်းနည်းလေးသမာဓိရှိတော့ဝေဒနာသဲကြီးခံနိုင်တယ်ဝေဒနာသဲကြီးခံနိုင်တော့တခါတည်းကိုမရှုတော့ဘူးနှလုံးမသွင်းဘူး နှလုံးမသွင်းမဲနဲ့တော်တော်ကြာကြာတဆတ်ဆတ်ငှက်ရောအဲမက်တွေဝင်မာရောဗျာဘာမက်တွေဝင်နေလဲဆိုတော့အဲ့တဲ့မက်တွေမလျှော့ပါနဲ့သရာအရေးကြီးပါတယ်ဝေဒနာတစ်ခုပေါ်လာရင်အစနဲ့အလယ်နဲ့အဆုံးနဲ့သဘောလေးကိုဆော့အောင်လိုက်ကြည့်ပါတထိုင်လေးနဲ့သေတတ်အောင်နင်လားငါလားတိုက်ပါဝေဒနာမကုန်မဲနဲ့ထသွားပြီဆိုလို့ရှိရင်အိမ်ကြလို့ရှိရင်လည်းဒီဝေဒနာခံစားရလိမ့်မယ်ဝေဒနာကြီးဟာတခါတည်းကိုမချုပ်တော့ဘူး ရုပ်မချုပ်တော့နာမချုပ်ဘူးအဲ့တော့ရုပ်ရုပ်ချုပ်မှနာချုပ်ရုပ်ဝေဒနာကုံသွားရင်နာနဲ့ခံစားမှုသဘောချုပ်သွားတာပဲအဲ့တော့အရေးကြီးဆုံးချက်ကဘာလဲသဘောလေးကိုဆုံးအောင်လိုက်ကြည့်ပါမညာပါနဲ့ခန္ဓာကြီးကိုဒီခန္ဓာကြီးကသန္တရာလဇန်တက်တဲ့ကညာလာတော့တရားအရေးကြီးပါတယ်ရှော့မပေးနဲ့ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားပါ ဝေဒနာခိုင်မာခြင်းသဘောတရားဖြစ်နေပြီတဲ့ပထဝီဓာတ်ကြီးတက်နေတယ်တဲ့ထုံကျင်ကြိုက်ခဲပြီးတော့မရှိမဆန်ဖြစ်နေလို့ရှိရင်ဝါယောဓာတ်ဥဆောင်ပြီးတော့တင်းပြင်းပြင်းလေးရှူပေးလိုက်ပါဝါယောဓာတ်ပြင်းပြင်းလေးတွန်းပေးလိုက်လို့ရှိရင် ပထဝီဓာတ်ကြီးခိုင်မာခြင်းလက္ခဏာချုပ်ပါလိမ့်မယ်အဲ့တော့ဝေဒနာပြင်းလာရင်ပြင်းပြင်းလေးရှူသွားပါအဲသမာဓိနဲ့ပညာနဲ့ချိန်ပါဒီလိုမှမချိန်ဘူးဆိုလို့ရှိရင် ဝေဒနာကသိပြင်းထမ်း ရှုလည်းမရှုတော့ဘူးဆိုဝေဒနာမှာဥပါဒံဖြစ်ပါလိမ့်မယ်ဝေဒနာဥပါဒံလွတ်သွားအောင်လုပ်ပါဝေဒနာအရေးကြီးတယ်သိရင်ဒီဝေဒနာလာမယ်ဒီဝေဒနာလာပြီဆိုလို့ရှိရင်ဝေဒနာကိုစိတ်လွတ်သွားပြီဆိုလို့ရှိရင်ပြည့်အဲမြင်မိမြင်ရသည်သိမိသိရသည်အပြင်ဘက်ညှို့လိုက်ပြီဆိုရင်ခန္ဓာ၅ပါးဖြစ်ပြီးအပေကြရောအဲ့တော့ဝေဒနာကိုရှိဝေဒနာခံစားနေရရင်ဝေဒနာမလွတ်ပါနဲ့ ဝေဒနာဤသဘောတရားကိုအစနဲ့အလယ်နဲ့အဆုံးနဲ့သဘောလေးဆုံးအောင်လိုက်ပါသဘောကိုဆုံးအောင်လိုက်ကြည့်ပါမညာပါနဲ့ညာနေလို့ရှိရင်ဒီခန္ဓာကြီးကသန္တရာလာစမ်းပြည့်တဲ့ကညာလာမညာပါနဲ့ရှေ့စိတ်ကတော်ခြင်းနောက်စိတ်ကတွန့်တယ်မှာအပယ်လေးပါးနဲ့နတ်ပြည်နဲ့အခုကလဲနေတာ အဲအပေပုံနဲ့နတ်ပုံနဲ့လဲနေတာအသေးကျင့်နေရတဲ့တရားအဲ့တော့ဒီရုပ်ဝေဒနာကိုနိုင်အောင်တိုက်ပါတော်မပြစ်လိုက်ပါနဲ့ရုပ်ဝေဒနာကိုချုပ်မှထားပါ မချုပ်မချင်းမထားပါနဲ့မိုးလင်းရင်လင်းပါစေအဲတထိုင်လေးနဲ့ရအောင်ဟာအသေးကျင့်နေတာတရားကလျှော့မပေးပါနဲ့တထိုင်နဲ့ရအောင် ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားဝေဒနာသိပြန်တော့လဲတင်းနဲ့တောင်းတယ်လို့မသိနဲ့နာဣတာမြင်ညလက္ခဏာဘယ်လိုခံစားသလဲဆိုတော့သဘောလေးကိုလိုက်နေပါအဲသဘောလေးလိုက်နေသဘောတွေ့ပါလိမ့်မယ်ဝေဒနာနာဘယ်လိုခံစားသလဲဆိုတော့သူသဘောလေးကိုလိုက်ကြည့်တင်းနာလည်းခံစားတောင်းနာလည်းခံစားတယ်ထုံနာလည်းခံစားတယ်အောင့်နာလည်းခံစားကြက်တက်လာတာလည်းခံစားပူတာလည်းခံစားအေးတာလည်းခံစားလှုပ်တာလည်းခံစား ရင်းရိုင်တာလည်းခံစားမူတာလည်းခံစားနာဣတာမြင်ရလက္ခဏာဟာရုပ်ဝေဒနာခံစားတဲ့သဘောလေးပဲရှိအဲ့တော့ခံစားတဲ့သဘောလေးကိုဘယ်လိုခံစားတယ်လဲဆိုတာသဘောလေးကိုစောင့်အောင်လိုက်ကြည့်ဝေဒနာမကိုယ်မထနဲ့တထိုင်လေးနဲ့အပယ်လော့အောင်လို့ပေးနေတာအဲဝေဒနာကုံမထပါဝေဒနာကုံပြီဆိုရင်တော်နိုင်တယ်မကုံမဲနဲ့တော့မထနဲ့ ဝေဒနာတန်တန်းကြီးနဲ့ထားသွားလို့ရှိရင်ဝေဒနာကလည်းအိမ်ကြရင်ကုန်မှာမဟုတ်ဘူးဝေဒနာတွေခံစားနေရအဲ့တော့ဝေဒနာကုန်အောင်တိုက်ပါလျှော့မပေးနဲ့လျှော့ပေးလိုက်ပြီဆိုဝေဒနာအရှုံးပေးလိုက်ပြီဆိုလို့ရှိရင်ကိုကျိုးနဲ့အဲ့တော့အခုချိန်ကြမှာဝေဒနာကိုသဘောကိုကုံဆောအောင်လိုက်ပါနာဘယ်လိုခံစားရလဲဆိုတာတော်ခြင်းတဲ့စိတ်တွေဖြစ်ပေါ်လာမယ်တော်ခြင်းတဲ့စိတ်တွေဖြစ်ပေါ်လာရင် နောက်စိတ်ကလေးကတွန်းတယ်ငါမှမဟုတ်ပဲရုပ်ရုပ်ဝေဒနာနာခံစားနေတာပါလားဝေဒနာခံစားရရင်ပြင်းပြင်းလေးရှူသွားပါရှော့မပေးနဲ့သရာအရေးကြီးပါပြီရှင်းစိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်မှာအယုကြီးကြီးအကြီးခါသေးခြင်းနဲ့သေးရောငါမှမရှိပဲနာသူလည်းမရှိကြိုက်သူလည်းမရှိ ထုံသူလည်းမရှိအောက်သူလည်းမရှိကြက်သူမရှိပူသူမရှိအေးသူမရှိရုပ်ဤသဘောတရားပြောင်းလဲဖောက်ပြန်နေတယ် နာဤသဘောတရားကပြောင်းလဲရုပ်အပေါင်းကိုပြောင်းလဲညွတ်ပြီးခံစားတယ်ရုပ်ကဖောက်ပြန်တဲ့နာကခံစားတယ်ခံစားတတ်တဲ့သဘောသက်သက်ကလေးပဲရှိတယ်မတော်ပါနဲ့ဝေဒနာမကုန်ရင်မထပါနဲ့ဒီလိုသေးသေးချာချာအတိပေးနေတာအဲဝေဒနာကုန်မှထပါလျှော့မပေးနဲ့သရာအရေးကြီးပါတယ်တရားဓမ္မများတထိုင်နေနဲ့အပေလေးပါလွတ်အောင်လို့ဒီရုပ်ဝေဒနာအစနဲ့အလဲနဲ့အဆုံးကိုသိအောင်လို့သေတတ်ဖို့ဟာကိုအတိပေးနေတာ တရာအရေးကြီးပါတယ်လျှော့မပေးပါနဲ့ရှေးစိတ်နဲ့နောက်စိတ်တော့ပေခြင်းလဲစီရောငါမမဟုတ်ပဲဆိုတော့ဒီစိတ်ကိုထားပါဒီစိတ်ကိုထားမှသရာရှိတယ်ဝေဒနာကုံရဲ့တော်နိုင်တဲ့ဝေဒနာမကုံလို့ရှိရင်မတော်ပါနဲ့တထိုင်နဲ့လွတ်မြောက်သွားအောင်ကြိုးစားပါသေလည်းမသေးနိုင်ဘူးတရားထိုင်လို့သေသွားတယ်မตายရလို့မရှိဘူးဒီဝေဒနာဆိုတာလည်းမြဲနေတဲ့တရားမဟုတ်ဘူးမမြဲတဲ့တရားလို့ဘုရားဟောတာလည်းမမြဲဘူး ဒလစေကြီးပြောင်းလဲနေတဲ့ဖောက်ပြန်နေတဲ့ရုပ်အဲဒီတော့ရုပ်ဤသဘောပြောင်းလဲဖောက်ပြန်နေတဲ့ရုပ်ဟာဘယ်လိုနာခံစားတယ်လဲဆိုနာကိုလိုက်ရမယ်နာဘယ်လိုခံစားတယ်လဲဆိုတာခံစားတဲ့သဘောလေးကိုသေသေးချာချာလိုက်ပါတထိုင်နဲ့လွတ်မြောက်သွားအောင်အဲလျှော့လည်းမပေးပါနဲ့အဲတိုးတိုးစကားပြောတဲ့ကလည်းတိုးတိုးပြောပါသွားရင်ဖြည်းဖြည်းသက်သာသွားပါထိုင်နေတဲ့ပုံကိုယ်တွေဝေဒနာမကုန်တဲ့ပုံကိုယ်တွေရှိပါသေးတယ် တိုက်နေရတဲ့ပုံကိုယ်လေးရှိပါသေးတယ်။သွားရင်တိုးတိုးတိတ်တိတ်ကလေးသွားပါ။အခုနေခါမှာဝေဒနာခံစားနေရတာနံလေးဘယ်မှမပြေအောင်လို့အသေးတတ်ဖို့ကြင့်နေရပါတယ်။အဲ့တော့နံလေးဟာသေကလေးဆဲဆဲဒီဝေဒနာကိုဘယ်လိုသိပြီးတော့အသေးလေးကဆုံးအောင်လိုက်နေရနံလေးအပြင်ဘက်ထွက်သွားမှသို့လို့နံလေးအပြင်ဘက်ထွက်သွားပြီဆိုရင်မြင်ပြီးမြင်ရည်မြင်လိုက်လိမ့်မယ်။ညှို့မိညှို့ရည်ညှို့လိုက်လိမ့်မယ်။ရေတွေညှို့မယ်တောတွေညှို့မယ်ခွေးတွေမြင်ခွေးတွေညှို့လိုက်မယ်။ အဲ့ဒီလိုညှော့မှာစိုးလို့အခုဝေဒနာအစနဲ့အလယ်နဲ့အဆုံးနဲ့ကိုယ်ဆုံးအောင်လိုက်ပြီးတော့တခါလေသဘောလေးဆုံးအောင်လိုက်ဝေဒနာမကုံရမထနဲ့ဝေဒနာကိုကုံမထမကုံမဲနဲ့မထနဲ့ဝေဒနာခံစားနေရမယ်တညလုံးအဲသဘောကိုဆုံးအောင်လိုက်ကြည့်ကိုယ်သဘောကဘယ်လိုလဲဝေဒနာဤသဘောတရားကဘယ်လိုလဲခံစားတဲ့နာဤသဘောကဘယ်လိုလဲအဲ့ဒီသဘောတရားလေးတွေကိုကုံစရာအောင်ကြည့် သဘောဆုံးမှထားပါရုပ်ဝေဒနာကုံမှထားပါမကုံမရှင်းမထားပါနဲ့တရာစိတ်တင်ရှင်းစိတ်နဲ့နောက်စိတ်တွန်းအယုတ်ကြည်ကြည်အေးခါခါသေရင်လည်းသေရောဟဲဆိုတဲ့ဒီစိတ်ကိုထားပါသရာအရေးကြီးပါပြီဒီချိန်ခါမှာသရာပဲမတော်လိုက်ပါနဲ့ဝေဒနာမကုံမချင်းမထားပါနဲ့တထိုင်နေနဲ့အပေလေးပါလွတ်မြောက်အောင်လို့ဒီမဲ့စိတ်တွေပြင်ပေးနေပါတယ်အဲ့တော့ ဝေဒနာကုံမထဝေဒနာမြဲနေတဲ့တရားမဟုတ်ဘူးဝေဒနာဟာသူ့သဘောနဲ့သူဖြစ်ပြီးသူ့သဘောနဲ့သူပြက်လိမ့်မယ်တော်မပြက်ပါနဲ့ရှေ့စိတ်နဲ့နောက်စိတ်တွန်းသရာစိတ်တင်မှာမသေးလဲမသေးနိုင်ဘူးဘာမှမဖြစ်ဘူးနော်သရာအရေးကြီးတာပဲလေမလျှော့နဲ့သဘောလေးကိုလိုက်နေပါ ဝေဒနာဤသဘောတရားကိုဘယ်လိုလဲနာဘယ်လိုခံစားတယ်လဲဆိုတာခံစားတဲ့သဘောလေးကိုလိုက်ပါဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားချိန်သမာဓိနဲ့သမာဓိနဲ့ပညာနဲ့ချိန်ပါရှော့မပေးနဲ့သရာအရေးကြီးတာပဲဝေဒနာမကုံရမထနဲ့နော်ဝေဒနာကုံဆုံးမှထပါဝေဒနာမကုံမဲနဲ့ထလို့ရှိရင်အရေးကြီးပါတယ်